လှုပ်ချီပြီးတော့ကမ္မထာမြတ်စွာဘုရားထံကတောင်းမယ်ကမ္မထာနာမေကမ္မထာနာမေဗန္တေဗန္တေဒေထာဒေထာ တန်တာရာတန်တာရာဝတ္တဒုက္ခတောဝတ္တဒုက္ခတောမောဇနာထာယမောဇနာထာယဒုတိယံပိဒုတိယံပိကမ္မထာနာမေကမ္မထာနာမေဗန္တေဗန္တေဒေထဒေထတန်တာရာ တန်တာရဝတ္တဒုက္ခတောဝတ္တဒုက္ခတောမောဇနာထာယမောဇနာထာယတတိယံပိတတိယံပိကမ္မထာနာမေကမ္မထာနာမေဗန္တိဗန္တိဒေထဒေထတန်တာရ တန္တာရဝတ္တဒုက္ခတောဝတ္တဒုက္ခတောဩဇနာထာယမောဇနာထာယဤခန္ဓာကိုဤခန္ဓာကိုမြတ်ဖုံးမမြတ်ဖုံးမကြီးညိုလူရန်ပါဤဖျာကြီးညိုလူရန်ပါဤဖျာတရားမှရေတရားမှရေတထိုင်တွင်တထိုင်တွင် အနှင်းပူဇော်ပါဤဖရာအနှင်းပူဇော်ပါဤဖရာဆရာသမားဆရာသမားအရိယာများကိုအရိယာများကိုပြမာမိသမျှပြမာမိသမျှတောင်ပန်သာတောင်ပန်သာဝန်ချကြောပါဤဖရာဝန်ချကြောပါဤဖရာငါပြုသမျှ ငါပြုသမ ्या ညာလထောထောညာလထောထောဤကုသိုလ်သည်ဤကုသိုလ်သည်မဖို့နိဗ္ဗာန်မဖို့နိဗ္ဗာန်ရောက်လွယ်ရန်ရောက်လွယ်ရန်အမြန်ကျေစုပြုပါစေတည်းအမြန်ကျေစုပြုပါစေတည်းတတ္တလောကတတ္တလောက ရှိသမျှအားရှိသမျှအားဒါနသီလဒါနသီလမြာလပေါင်းစုမြာလပေါင်းစုဤကောင်းမှုကိုဤကောင်းမှုကိုသာဓုခေါ်စေသာဓုခေါ်စေပေငှဝေသည်ပေငှဝေသည်မသွေမုတ်ချရစေတည်း မသွေမုတ်ချရစေတည်းငါနှင့်တူစွာငါနှင့်တူစွာမြတ်တတဝါတို့မြတ်တတဝါတို့ချမ်းသာဒုက္ခချမ်းသာဒုက္ခလိုတိုင်းရ၍လိုတိုင်းရ၍ဒုက္ခယံပေဒုက္ခယံပေ ကင်းစင်ဝေကင်းစင်ဝေငြိမ်အေးရွှင်လန်းကြပါစေတည်း ငြိမ်းအေးရှင်လန်းကြပါစေတည်းသေခြင်းကိုဆောင်သေခြင်းကိုဆောင်ဤကိုကောင်သည်ဤကိုကောင်သည်မရှောင်ညာနေမရှောင်ညာနေသေခြင်းစေသောသေခြင်းစေသောသေလေဓမ္မတာသေလေဓမ္မတာအာမနာအာမနာ မြန်စွာတရားရှာမပါတကားမြန်စွာတရားရှာမပါတကားမြန်စွာတရားရှုမပါတကားမြန်စွာတရားရှုမပါတကားသာဓုသာဓုသာဓုမိမိတို့ရဲ့အထိုင်ဣရိယာပုလေးကို မိမိတို့စိတ်တိုင်းကြထိုင်ပါတင်လင်ခွေပြီးတော့ဘယ်ဘက်လက်ဖွားလေးပေါ်ညာဘက်လက်ဖွားလေးထပ်ပြီးတော့တင်းခန္ဓာကိုယ်ကြီးကိုတောင့်လည်းမထားနဲ့တင်းတင်းကြီးလည်းလုံးမထားနဲ့ခါးကြီးကို အထက်ကိုအတင်းဆန့်ထားတာလည်းမလုပ်နဲ့ဘာလို့လဲဆိုတော်တော်ကြာကြတော့ပြန်ပြီးတော့ပြုတ်ကျသွားမှာပုံမှန်ထိုင်နေတဲ့အတိုင်းပဲကိုယ်လည်းမထားနဲ့ညှော့လည်းမထားနဲ့ရှေ့ကိုစိုက်နေတာတွေနောက်ကိုလန်းနေတာတွေဘာတစ်ခုမှမရှိပါသေးနဲ့ဘေးကိုစောင်းနေသလားထောင်ထောင်ကြီးမတ်မတ်ကြီးဖြစ်နေသလားဂုံကြောကြီးတွေ ဇက်ကြောကြီးတွေတောင့်တင်းနေလားအကုန်ပြန်စစ်မျက်နှာကြောတွေတင်းနေလားအလုံးပြန်ပြီးတော့စစ်ပါမျက်နှာကြောကြီးလည်းတင်းမထားနဲ့အန်နေလည်းကြိတ်မထားနဲ့ဒါလေးလွတ်လွတ်လေးမိမိတို့ထိုင်နေကြအတိုင်းလွတ်လွတ်လေးထိုင် ခြေထောက်နှစ်ခုကိုလည်းဖိပြီးမထားနဲ့ဖြေချထားကြာကြာထိုင်တဲ့အခါကျတော့ဖိထိုင်ပူပြီးတာလားခဏလောက်ထိုင်ပြီးဖြုတ်ရင်တော့ကိစ္စမရှိဘူးဣရိယာပုတ်ကိုကြာကြာထိုင်ဖို့လောက်တဲ့အခါကျတော့ဖိထိုင်ဖိထားတဲ့နေရာမိပူစလိုပူတက်လာတာအဲ့တော့အဲ့လိုဖိလည်းမထားနဲ့တေချာလေးဖြေချတကူလုံးစစ်ကြည့် ကိုယ့်ရဲ့ခန္ဓာအင်းကြီးတစ်ခုလုံးမှာတောင့်နေတာတွေတင်းနေတာတွေဘာမှမရှိအောင်အကုန်လုံးဖြေချလျှော့ချပြီးတဲ့အခါကျတော့စိတ်လေးငြိမ်းအေးသွားအောင်အရိယာသူတော်ကောင်းတို့ပို့တာသောမေတ္တာပေးဝေသောအမြတ်ကိုလည်းအကျွန်ုပ်ကဝမ်းမြောက်ဝမ်းသာစွာဖြင့်ခံယူပါ၏လို့ဆိုထားတဲ့အတိုင်းကိုယ့်ရဲ့အာယုန်ထဲမှာအရိယာသူတော်ကောင်းတွေ ပို့တာသောမေတ္တာပေးဝေသောအမြတွေဥကောင်းယရနာအပေါ်ကနေပြီးတော့ရည်သွင်းများတွန်းလောင်းချတဲ့ကဲ့သို့မိမိခန္ဓာကိုယ်ထဲမှာဒီကိုယ်လုံးစိတ်ပြီးပြန့်နှံ့ပြီးတော့ဖះဆရှိတဲ့ဒီဟာသူတော်ကောင်းကြီးကမေတ္တာတတ်တယ်ခန္ဓာကိုယ်ကြီးတစ်ခုလုံးပြန့်နှံ့သွားတယ်လို့စိတ်ကအာယုံပြုပြီးခံယူလိုက်ပါစိတ်ကလေးကိုငြိမ်းသွားအောင်လို့အေးသွားအောင်လို့လောဘတွေဒေါသတွေမောဟတွေတောကတွေနဲ့ နေနေရတဲ့စိတ်ကလေးအခုတရားအားထုတ်တဲ့အချိန်မှာကဲငါဘာမှတွေးတာတွေလည်းမလုပ်တော့ဘူးကြံစီတာတွေလည်းမလုပ်တော့ဘူးတွေးမှုတောမှုကြံစီမှုမှန်သမျှငါအားလုံးကိုအားထားလိုက်တော့မယ်နားထားလိုက်တော့မယ်ကိုကိုကိုဘာမှအိမ်ကြောင်တွေးတာအလုပ်ကြောင်တွေးတာ သားကြောင်တွေးတာသမီးကြောင်တွေးတာဆိုတော့အတွေးတွေဘာမှလည်းငါမတွေးတော့ဘူးလို့ငါစိတ်လေးငါငြိမ်းအောင်ထားမယ်ဆိုပြီးတော့ဒီနေ့အာနာပါနကမ္မထံကိုဦးဇင်းတို့တရားတော်မှာပြီးအထောက်ကြမယ်အာနာပါနဆိုတာဝင်သက်လေထွက်သက်လေအမိမွေးရနေပြီးတော့သေသည့်တိုင်အောင် ဒီလေလေးကဝင်လိုက်ထွက်လိုက်ဝင်လိုက်ထွက်လိုက်နဲ့နေနေတာအဲ့ဒီလေလေးရတာအိတ်နေနေစားနေနေသွားနေနေဘယ်ချိန်မှဖြစ်ဖြစ်ဒီလေလေးကဝင်လိုက်ထွက်လိုက်ဝင်လိုက်ထွက်လိုက်နဲ့အဲ့ဒီလိုဝင်လိုက်ထွက်လိုက်ဖြစ်နေတဲ့ဒီလေလေးကိုဦးဇင်းတို့အားလုံးလူတွေ မေမေလျော့လျော့ပေါ်ပေါ်ဆဆထားကြတယ်တဲ့ဒီလေလေးကိုတတိထားရမှမသိဘူးလေရင်ဝင်လေကိုဝင်တိုင်းဝင်ရင်ဝင်တိုင်းလည်းမသိဘူးထွက်လို့ထွက်နေတာလည်းထွက်တိုင်းမသိဘူးတဲ့ရသော်ဖះနဲ့အရိယာသူတော်ကောင်းတွေကတော့အဲ့ဒီအာနာပါနကမ္မထမ်းကြီးကို အမိပြုပြီးတော့တပ်ပိညုတရွှေညံတော်ကြီးရအောင်လှုပ်သွားကြတာ ဓိရဲ့အကျိုးတရားတွေကိုသိတဲ့အခါကျတော့ကောင်းကောင်းကြီးအသုံးချသွားတာကောင်းကောင်းကြီးအသုံးချသွားတာရာမို့မြတ်စွာဘုရားနဲ့အရိယာသူတော်ကောင်းတွေအာထုတ်တဲ့ကမ္မထံအာနာပါနာကမ္မထံဆိုတာပေါ့ပေါ့တန်တန်ကမ္မထံမဟုတ်ဘူးတဲ့နော်တကယ်ကြိုးစားဇွဲလုံးလဝီရိယရှိတဲ့ပုံကိုယ်ဒီအတွက်သားလေးငါဖျားပေးတယ်တဲ့မြတ်စွာဘုရားနော် ပြင်တီပြင်ရဲယောတိယောရဲအဲ့ဒီလိုပုံကုမျိုးအတွက်ငါမဟောပေးဘူးတဲ့အာနာပါနာကမ္မထံဆိုတာတကယ်ကြိုးစားအားထုတ်တဲ့ပုံကိုယ်တွေအတွက်ဘုရားကပေးတာဒါကြောင့်မို့ယောက်ျားမြတ်တို့ကျင့်တဲ့ကမ္မထံအာဇာနည်ပုံကိုယ်ကြီးတွေကျင့်ကြတဲ့ကမ္မထံအဲ့ဒီကမ္မထံကိုမြတ်စွာဘုရားက အရိယာတွေသူတော်ကောင်းတွေရဲ့လက်သုံးကမ္မထမ်းကြီးဖို့ဦးဇင်းတို့တရားတော်မတွေကိုလည်းဒီအာနာပါနကမ္မထမ်းကိုကျင့်ကြံရင်အမတန်အကျိုးများတယ်ဒါကြောင့်မို့ဒီအာနာပါနကမ္မထမ်းကြီးကိုသေးသေးချာချာပွားကြလို့ဘုရားရှင်ကိုရောမြတ်ကြီးကမိန့်မှာခဲ့တာလေလေဝิญဉ်ဝင်တိုင်းသည့်ထွက်ရင်ထွက်တိုင်းသည့် ကိုရှူတာလေးကိုယ့်ကိုသိနေအောင်ရှူမိမိရဲ့လေလေးဝင်တိုင်းထွက်တိုင်းနာသီဝလေးလေးဝင်တိုင်းသည့်ထွက်တိုင်းသည့်တတိထားပြီးတော့ဝင်တဲ့လေကိုမသိပဲမဝင်ပါသေးနဲ့ထွက်တဲ့လေကိုလည်းအသိမပါပဲအထွက်မခံပါနဲ့ ဝင်တိုင်းသိပါထွက်တိုင်းသိပါအဲ့ဒီလေလေးကိုဝင်တိုင်းသိထွက်တိုင်းသိဝင်တိုင်းသိထွက်တိုင်းသိသိနေတဲ့လေလေးကိုရသော်ဘုရားကအကျိုးအာနိသင်အင်ပဒံအာကြီးတယ်အဲ့ဒီလေလေးဝင်တိုင်းသိထွက်တိုင်းသိသိနေတာဒါမှမဟုတ်ဘူးနော်အဲ့ဒီလေလေးကိုဝင်တိုင်းသိထွက်တိုင်းသိတာ သိနေအောင်လုပ်တယ်တတိအားတွေတမာရီအားတွေပညာအားတွေကောင်းကောင်းကောင်းကောင်းလာမယ်တတိအားတမာရီအားပညာအားတွေကောင်းလာဖို့ရာအတွက်အကြောင်းအထောက်ပံ့နေဖြစ်တယ်တတိထားပါတွေးတာတွေကြံစည်တာတွေ ဘာမှမဖြစ်ပါစေနဲ့တွေးမှုတော်မှုကြံစီမှုမှန်သမျှအားထားလိုက်ပါနားထားလိုက်ပါနာသီဝလေလေးဝင်တိုင်းသည့်ထွက်တိုင်းသည့်ဝင်ရင်ဝင်တယ်လို့သည်ထွက်ရင်ထွက်တယ်လို့သည်လေလေးဝင်တိုင်းသည့်ထွက်တိုင်းသည့်ကိုပဲတာသိနေလိုက်ပါ အာနာပါနကမ္မထံသာတော်ရာဟုလာဟုရသော်ဘုရားရှင်ကိုရောမြတ်ကြီးရှင်ဘုရားရှင်သာရိပုတ္တရာအာနာပါနကမ္မထံကြီးဟာအကျိုးအာနိသင်အမတန်မှအားကြီးတယ်ကိုရာဟုလာအာနာပါနကမ္မထံကြီးကိုပွားသမ်းပါလို့ပြောပါတယ်ဘုရားအဲ့ဒီအာနာပါနကမ္မထံကြီးရဲ့အကျိုးအာနိသင်ကို ဖရာတပည့်တော်ဟောကြားပေးတော်မူပါဖရာလို့ရှောက်လို့မြတ်စွာဘုရားကအာနာပါနဇံဆင့်တဲ့ကနေပြီးတော့အာနာပါနကမ္မထံပွားများရင်းနဲ့စတုထဇံနေရနေပြီးတော့ဝိပဿနာကူးပြီးတော့နိဗ္ဗာန်ရသည့်တိုင်အောင်မြတ်စွာဘုရား အကျိုးကြီးမားတဲ့အကြောင်းကိုတခါတည်းဟောပေးခဲ့ပါတယ်။ဒါကြောင့်မို့မိမိတို့ အခုအထုတ်နေတဲ့အာနာပါနကမ္မထံတစ်ခုတည်းနဲ့ပဲကျင့်သွားမယ်ဆိုရင်နိဗ္ဗာန်ရောက်သည့်တိုင်အောင်အကျိုးရှိပါတယ်။ဒါမို့အာနာပါနကမ္မထံကိုပေါ်ပေါ်တဏ္ဍလို့သွားပြီးတော့နှလုံးမသွင်းလိုက်ပါနဲ့။တတိထားပါ။ဝင်ရင်ဝင်တိုင်းသည်ထွက်တိုင်းသည်နာဒီဝလေလေးဝင်တိုင်းသည်ထွက်တိုင်းသည် ကိုရှူတာလေးကိုယ့်ကိုသိနေအောင်ရှူထားထွက်တဲ့လေထွက်မှမသိဘူးဝင်တဲ့လေဝင်မှမသိဘူးဆိုရင်တတိအားနဲ့လို့တတိအားနဲ့ရင်တမာရီအားနဲ့မှာပဲတမာရီအားနဲ့ရင်ပညာမရဘူးတတိတမာရီဉာဏ်ပညာဆိုတာစက်တက်ပိုင်းစက်တက်အဆင့်ဆင့်သွားရတာကြောင့်မို့ကိုယ့်ရဲ့နှာသီးဝ ထိချက်လေးကနေမှစိတ်ကအိမ်ကြောင်တွေးတဲ့စိတ်ကလေးပေါ်ရင်အဲပေါ်တဲ့စိတ်ကလေးကိုဒါနောက်ကတတိတာထားလိုက်အဲ့ဒီစိတ်လေးကသူ့ဟာသူချုပ်သွားနာသီဝါလေးပြန်တတိထားအလုံးကြောင်တွေးတဲ့စိတ်ပေါ်လာရင်ပေါ်လာတာနဲ့တပြိုင်နက်တည်းအဲ့ဒီအလုံးကြောင်တွေးရင်တွေးတဲ့စိတ်လေးပေါ်လာတာနဲ့တပြိုင်နက်တည်းအဲ့ဒါလေးကိုတတိထားကြည့်လိုက် တတိထားကြည့်လိုက်တာနဲ့အဲ့ဒီစိတ်လေးကမရှိဘူးမိမိကတတိထားဖို့ပဲအရေးကြီးတယ်တတိထားလိုက်တာနဲ့အဲ့ဒီစိတ်ကလေးတွေဟာသူ့အလိုလိုချုပ်ချုပ်ချုပ်ချုပ်သွားတယ်တွေးတဲ့စိတ်ကြံစီတဲ့စိတ် တ်ကြီးလေးပါဖောက်ပြန်မှုမဖြစ်သေးရင်စိတ်ကဘေးကိုပဲပြေးမှာအဲ့တော့ကိုကနှာသီးဝလေးထိချက်လေးထိတိုင်းသိဝင်တဲ့လေးဝင်တိုင်းသိထွက်တဲ့လေးထွက်တိုင်းသိဝင်တိုင်းသိလိုက်ပါထွက်တိုင်းသိလိုက်ပါဝင်တိုင်းသိထွက်တိုင်းသိတတိတာထားကိုလောကတတိထားဖို့ပဲ တွေးတာတွေကြံစည်တာတွေဒီအချိန်မှာလှုပ်ဖို့မလိုပါဘူးဘာမှလည်းမတွေးပါနဲ့ကိုယ်လောက်ကနှာသီးဝထိကျက်ထိတိုင်းထိတိုင်းထိတိုင်းထိတိုင်းမှာတတိထားဖို့သိနေဖို့ပါပဲ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 အဲ့ဒီနွားရိုင်းကိုတဲ့ကိုကကျိုးနဲ့ခြီးပြီးတော့တိုင်ငုတ်တစ်ခုမှာခြီးထားရင်နွားရိုင်းကဒီနားရင်ပတ်ချလဲပြီးတော့နောက်ဆုံးတော့ဘဲမှာပြေးမြရတော့ငြိမ်ဝတ်သွားတာအခုလဲနာသီဝလေလေး ဝင်တိုင်းသိထွက်တိုင်းသိဝင်တိုင်းသိထွက်တိုင်းသိအဲ့လိုတတိထားပြီးတော့စောင့်ကြည့်ပါများရင်ပြင်းနေတဲ့စိတ်ကပြင်းရင် ပြေးတိုင်းသိပြေးတိုင်းသိပြေးတိုင်းသိမပြေးနဲ့လို့အတ္တနဲ့လုံးလို့မရဘူးမကြံစီပါနဲ့လို့အတ္တနဲ့လုံးလို့မရဘူးမတွေးတော့ပါနဲ့လို့အတ္တနဲ့လုံးလို့မရဘူး သူ့သဘောကအနတ္တအနတ္တသဘောသူ့သဘောသူပြေးလွှားနေတဲ့စိတ်ကိုတတိထားဖို့ပဲလိုပါတယ်မိမိကတတိထားပြီးတော့အဲ့စိတ်ကလေးကိုစောင့်ကြည့်တတိထားစောင့်ကြည့်ကိုယ့်လောက်ကတတိအားကောင်းဖို့ပဲတတိအားနဲ့ရင် နာသီဝထိကြကနေပြီးတော့လွတ်ထွက်ပြေးမှာပဲတတိအားကောင်းရင်နာသီဝကိုဝင်တိုင်းသိတယ်ထွက်တိုင်းသိတယ်ကိုယ့်အလုပ်ကလေးဝင်ရင်ဝင်တာသိထွက်ရင်ထွက်တာသိဒါသမထစိတ်ကိုတည်ငြိမ်လောင်လို့လုပ်တာအေးငြိမ်လောင်လို့လုပ်တာသမထဖြစ်တာလည်းမရှိဘူးပြတ်တာလည်းမရှိဘူး မထအားကောင်းခြင်းလို့စိတ်ကလေးအရင်ဆုံးတည်ငြိမ်ခြင်းလို့စိတ်ကလေးအရင်ဆုံးအေးချမ်းခြင်းလို့ဒီစိတ်လေးကမအေးချမ်းဘူးဘာကြောင့်လဲဆိုတော့ဥပကိလေသာဆိုတဲ့လောဘတွေဒေါသတွေမောဟတွေအကုသိုလ်တရားတွေမနာလိုခြင်းတွေဝန်တိုခြင်းတွေကဒီစိတ်ကလေးကိုလွှမ်းမိုးထားတာအဲ့ဒီလွှမ်းမိုးခံထားရတဲ့စိတ်လေးကပူလောင်တယ် မအေးချမ်းဘူးဟောအဝေးကြီးကိုလည်းပြေးပြန်တယ်အတိတ်ကိုလည်းတွေးတယ်အနာဂတ်ကိုလည်းတွေးတယ်ဆိုဒီစိတ်တွေရှိနေပူလောင်တဲ့စိတ်တွေတောကတွေဒေါသတွေကလည်းရှိနေတော့မငြိမ်းချမ်းဘူးအဲ့မငြိမ်းချမ်းတဲ့စိတ်ကိုငြိမ်းချမ်းအောင်လို့အခု အာနာပါနကမ္မထံလုပ်တာပါဝင်တိုင်းသည်ထွက်တိုင်းသည် နာသီဝလေလေသူ့အတူဝင်ရင်ဝင်တယ်လို့သိထွက်ရင်ထွက်တယ်လို့သိပါတတိထားမျောမသွားတင်နဲ့နာသီဝကိုတတိထားရင်တတိထားရင်လည်းဘယ်ရောက်သွားမှမသိဘူးစိတ်ကဘာလို့နေမှမသိဘူးအဲ့ဒါမျောသွားတာအဲ့ဒါမောဟတွေဝင်သွားတာမောဟဝင်သွားရင်လည်းတတိထားတတိထားခန္ဓာကိုယ် ဧရိယာဘုတ်ကိုစိတ်တိုင်းကြအောင်ထိုင်ထားပြီးပြီဆိုတော့ဒီဘက်နောက်တော့သွားပြီးတော့မပြင်းတော့နဲ့လောက်တာလည်းမလုံးနဲ့ပြင်းတာလည်းမလုံးနဲ့ကြွတာလည်းမလုံးနဲ့မတာလည်းမလုံးနဲ့လောက်တာတွေပြင်းတာတွေကြွတာတွေမတာတွေဘာမှမလုပ်တော့ဘဲနဲ့စိတ်တိုင်းကြအောင်ထိုင်ထားပြီးသားအထိုင်လေးအတိုင်းပဲဒီတိုင်းလေးပဲလွတ်လွတ်လေးထားခန္ဓာကိုယ်ကြီးကိုဒီတိုင်းလေးပဲထားပြီးတော့သူ့ကိုအာယုံမပြုတ်တော့နဲ့ နာသီဝဝင်လေထွက်လေလေးတစ်ခုပဲအာရုံပြုတော့မှာထုံလာတယ်ကျင်းလာတယ်ကြိုက်လာတယ်ဘာပေါ်ပေါ်သွားပြီးတော့မကြည့်နဲ့နာသီဝတစ်ခုတည်းကိုပဲကြည့်ရားတာပေါ်လဲသွားသိရင်နာသီဝကိုရအောင်စိတ်ကိုတတိတာပြန်ထားလိုက်အဲ့ဒီစိတ်ကရားစိတ်ကြီးကိုပြန်ခေါ်လို့မရဘူးရားတာကိုသွားသိတဲ့စိတ်ကြီးပြန်ခေါ်တာမဟုတ် တွေးတဲ့စိတ်ကိုပြန်ခေါ်လို့ရတာမဟုတ်အဲ့ဒါလက်ဖြောက်တစ်ချက်ဒီခရီးတစ်သိန်းလောက်ဖြစ်ချုပ်ဖြစ်ချုပ်နဲ့ဖြစ်ချုပ်သွားပြီဘယ်သူမှပြန်ခေါ်လို့မရတော့မိမိကလောက်ရမှာကတတိထားဖို့ပဲအဲ့နာသီဝကိုပဲဝင်တိုင်းသိထွက်တိုင်းသိဝင်တိုင်းသိထွက်တိုင်းသိတတိထားဖို့ပါပဲတတိထားတတိထား တတိကိုမအားရန်မနာရန်တတိလေးထားပါ။ဩငါကျင့်နေရတယ်ဒီကျင့်မြတ်ကြီးဟာဖះပစ္စေကဘုရားအရိယာသူတော်ကောင်းကြီးကျင့်သွားတဲ့လမ်းစဉ်ကြီးပါလား။ဒီလမ်းစဉ်ကြီးအတိုင်းကျင့်ပြီးသွားရင်ရသော်ဖះကိုတော်တိုင်းနိဗ္ဗာန်ရောက်ပါတယ်။ဟောထားတဲ့တရားတော်ကြီးပါလား တာမန်မဟုတ်ဘူးပေါ်သေးသေးမဟုတ်ဘူးဒီအာနာပါနကမ္မထမ်းကြီးကိုသေးသေးချာချာကျင့်ပါဝင်တိုင်းသည်ထွက်တိုင်းသည်သိအောင်ကျင့်အာနာပါနတစ်ချက်တစ်ချက်ဝင်တိုင်းသည်ထွက်တိုင်းသည် သိအောင်ကျင့်နေရင်ကျင့်နေရင်နဲ့ဘုဒ္ဓတရားတွေမဂ္ဂင်တရားတွေအကုန်အကျုံးဝင်လာတာနော်အကုန်အကျုံးဝင်လာတာကိုယ့်အလောက်ကဝင်တိုင်းသိထွက်တိုင်းသိသိနေဖို့ပဲမိမိအလောက်ကဝင်တိုင်းသိထွက်တိုင်းသိသိနေဖို့ပါပဲကျန်တာတွေဟိုဟာဒီဟာဟိုလိုဒီလိုစဉ်းစားနေဖို့မလိုပါဘူး ဝင်တိုင်းသည်ထွက်တိုင်းသည်တတိတာထာတတိထာကိုယ်လောက်ကတတိထားဖို့ပါပဲသူတော်ကောင်းကြီးတွေဒီလမ်းကြီးကျင့်ပြီးတော့ဒုက္ခဆုံးရာရောက်အောင်ကြိုးစားပြီးတော့အားထုတ်သွားကြတာ တတိထားပါမလွတ်ပါစေနဲ့ဝင်ရင်ဝင်တယ်လို့သိထွက်ရင်ထွက်တယ်လို့သိဝင်တိုင်းသိထွက်တိုင်းသိပါဝင်တိုင်းသိထွက်တိုင်းသိပါတတိထား ပြောမသွားသေးနဲ့မိမိရဲ့စိတ်ကိုတတိထားနာသီဝလေးမှာတတိထားခိုင်းတာနာသီဝလေးမှာတတိမြဲသလားနာသီဝလေးမှာတတိမြဲပြီးတီးနေရလား တိကိုမလွတ်တမ်းထားပါတတိဆိုတာလိုတာပဲရှိတယ်ပိုးတယ်ဆိုတာမရှိဘူးအဲ့လိုတတိကိုအာကောင်းပြီးနေအောင်မိမိကြိုးစားကြိုးစားပြီးတော့ထားလိုက်ရင်စိတ်တရားငြိမ်သက်အေးချမ်းပြီးတော့လား ဘာကြောင့်လဲဆိုအပူတွေကင်းနေလို့တောကတွေကင်းနေလို့စိတ်မအေးချမ်းတာအပူတွေတောကတွေရှိနေလို့အဲ့ဒီတတိအားသမာဓိအားကောင်းတဲ့ပုဂ္ဂိုလ်တွေကစိတ်တွေတည်ငြိမ်ပြီးတော့နေတွေးခေါ်တာတွေကြံစည်တာတွေဆိုတာလည်းအကုန်လုံးမှန်လာတာမိမိရဲ့ကိုယ်ရေးစိတ်တွေလည်းငြိမ်အေးပြီးချမ်းသာလာတယ်နော် အေးချမ်းတည်ငြိမ်တဲ့စိတ်နဲ့ဆက်ပြီးတော့ပွားများအားထုတ်ရင်အဲ့ဒါတမာရီအားတွေကောင်းပြီးတော့ပထမဇန်ဒုတိယဇန်တတိယဇန်စတုထဇန်ဆိုတဲ့အဲဇန်တွေလည်းရတယ်အဲ့ဒီတတိလေးတစ်ချက်တစ်ချက်ထားတဲ့အထက်မှာတတိပဋ္ဌာန်တရားလေးပါဘုဇင်9ပါးတွေဆိုတာအကုန်လုံးပြည့်စုံလာတာကြောင့်မို့အာနာပါနကမ္မဋ္ဌာန်းဟာအင်မတန်အကျိုးများတယ် နောက်ဆုံးမိမိဝိပဿနာပြောင်းရှုဟိုဘက်ကျတော့ဇန်နေလောက်ထိအားတွေကောင်းလာတယ်ဥပ္ပစာရတမာရီအစရှိသဖြင့်တမာရီတွေတက်လာပြီးတော့ဥပ္ပစာရတမာရီကနေဝိပဿနာကုမလားပထမသံဒုတိယသံတတိယသံနေနေကုမလားဝိပဿနာကုပြီးတော့အထုတ်သွားကြ၏ဟိုဘက်မှာမဲ့ညာဖူညာလဲမြတ်စွာဘုရားရမယ်တဲ့ချက်သားတို့တော့ဒီကမ္မထံက ကျန်တဲ့ကမ္မထမ်းတွေထက်သာလွန်တဲ့အချက်တွေအများကြီးရှိတယ်။နောက်ဒီအာမနာပါဒကမ္မထမ်းကိုအစင်မြင်ကြီးမရတော့မှအမြဲတမ်းပွားများနေတဲ့လူဟာသေမက်နေ့အချိန်ကစအကုန်တိကျသိနိုင်တယ်။အာနာပါနကမ္မထမ်းရဲ့အကျိုးဟာကြောင့်မို့အဲ့ဒီလိုအကျိုးကျေးဇူးတွေအများကြီးရနိုင်တဲ့ဒီအာနာပါနကမ္မထမ်းကြီးကိုဦးဇင်းတို့တရားတော်မတွေ ပေါ်ပေါ်တန်တန်သဘောမထားပဲနဲ့တတိကိုအာကောင်းတဲ့အာကောင်းအောင်ထားပါတတိအာကောင်းအောင်မွေးပါအာကောင်းဘာလို့ ਆ နှာသီးဝဝင်တိုင်းသိဖို့ထွက်တိုင်းသိဖို့ပါပဲတတိထား တိထားနေရင်လည်းလှုပ်ချင်တဲ့စိတ်ဖြုတ်ချင်တဲ့စိတ်ဒါလေးပါဖောက်ပြန်မှုဖြစ်လာရင်ပေါ်လာတတ်တယ်တင်းတဲ့တောင့်တဲ့အခါရားတဲ့အခါမှာစိတ်အဲ့ဒီကိုရောက်ရောက်သွားတယ်ရောက်သွားရင်နာသီဝရအောင်ပြန်ဆွဲတတိထားနာသီဝရအောင်ပြန်ယူပါတတိထားပါ တတိထားပါဝင်ရင်ဝင်တိုင်းသိနေပါထွက်ရင်ထွက်တိုင်းသိနေပါရှေ့ကိုလည်းအရှေ့ကြီးလိုက်ရတာပေါ့နာဒီဝကနေရှေ့မှာဖြူတန်းကြီးဝဲကြီးပြေးနေရလဲမကြည့်နဲ့ နာသီဝအနေမှာတခါတည်းရှင်ညွန့်ချက်ထိလေတွေရှူပြီးဝင်သွားတာထိလည်းမလိုက်နဲ့ဆဆချင်းကတတိမြဲရာပထမတဲ့တတိကိုအရင်ဆုံးမြဲအောင်လုပ်ရတယ်တဲ့ပထမသင်ကနာသီဝလေးဝင်နာသည့်ထွက်တာသည့်ပဲလုပ်ရတယ်သူ့ဆင်းနဲ့သူသွားရတယ်အဲ့ဒီကနေမှတမာရီအားတက်လာမှဒုမာဒိုရှိသည်ဆိုပြီးတော့အရှိဒိုရှုတာခုကျတော့နှာသီးဝါလေးထိတိုင်းမဲ့သည့် ထီတိုင်းမဲ့သည့်နာသီဝါလေးထီရင်ထီတိုင်းသည့်ဝင်ရင်လေဝင်တဲ့လေးလေးဝင်ရင် နာသီဝါလေးထိပြီးဝင်သွားတာသည့်ချောလျာနှုတ်ခမ်းထိတ်လေးမှသိတာတယ်ချောလျာနှာသီးဝါလေးမှသိတာဘယ်နာကိုမိမိကရှူရင်းနဲ့သိလဲအဲ့ဒါသိဖို့ပဲအရေးကြီးပါတယ်သိဖို့ပဲအရေးကြီးပါတယ်ဝင်တိုင်းသည်ထွက်တိုင်းသည်တတိထား ခန္ဓာကြီးကိုသွားပြီးတော့လှုပ်တာတွေပြင်းတာတွေကြွတာတွေမတာတွေဘာမှသွားပြီးတော့လှုပ်မပေးပါနဲ့မိမိရဲ့အလုပ်ကနာသီဝဝင်တိုင်းသည့်ထွက်တိုင်းသည့်သိဖို့ပါပဲလေဝင်ရင်ဝင်တိုင်းသိလိုက်ထွက်ရင်ထွက်တိုင်းသိလိုက် န္ဓာကိုယ်မှာလေလေးကိုပဲတတိထားပြီးကြည့်ခန္ဓာကြီးကတင်းလာတယ်တောင်းလာတယ်ထုံးလာတယ်ကျင်းလာတယ်အဲ့ဒီကြတော့စိတ်ကအဲ့ဒီကိုရောက်သွားလိမ့်မယ်ရောက်သွားရင်နှာသီးဝါရောက်ပြန်ဆွဲယူကိုရှူတာလေးကိုယ့်ကိုသိနေအောင်ရှူထားကိုရှူတာလေးထုတ်တဲ့လေလေးရှူတဲ့လေလေးထုတ်တဲ့လေလေးကိုမတိဘဲနဲ့မထွက်စေနဲ့မတိဘဲနဲ့မဝင်ပါစေနဲ့ အရိယာသူတော်ကောင်းကြီးတွေလည်းဒီလိုပဲစိတ်ကိုသိမ့်စီသွားဝေဒနာမတက်ခင်တော့စိတ်ကအတိတ်တွေးလိုက်အနာဂတ်တွေးလိုက်ဟိုရောက်လိုက်ဒီရောက်လိုက်ပြေးနေမှာပေါ့ဝေဒနာလည်းတက်ရောစိတ်ကဝေဒနာနဲ့ညှိသွားတယ်ဒါလေးပါလည်းဖောက်ပြန်ရောအဲ့မှာတက်လာပြီးဝေဒနာတွေရဲ့ပုံမှာတင်တယ်တောက်တယ်ထုံတယ်ကျင်တယ်ဆိုတော့စိတ်ကအဲ့ဒီသွားအရောက်မခံနဲ့နာသီဝရောက်အောင်ပြန်ဆွဲနာသီဝရောက်အောင်ပြန်ဆွဲ ပြန်ဆွဲတော့ဘာလို့တတိပဲထားရတာပါတင်ငိမ့်နေတဲ့ဒီကာယင်တရေကြီးကိုလုံးဝမအပြတ်မခံနဲ့အိန္ဒြေကိုစထိုင်ငဲ့ထိုင်ထားတဲ့အတိုင်းစိတ်တိုင်းကြအောင်ပြင်ထားတဲ့အတိုင်းလုံးဝမှနောက်ထပ်တစ်ဖန်ပြန်ပြီးတော့အတိတ်တစ်ဖန်ပြင်ဆင်တာတွေမလုပ်ပါတော့နဲ့စပြီးထိုင်ထားတဲ့အတိုင်းလေးပဲဒီတိုင်းလေးပဲသွားလေအသက်မသွင်းနဲ့ အဲ့ခန္ဓာကြီးကိုညှက်တာလည်းမလုံးနဲ့ချုပ်တာလည်းမလုံးနဲ့ခန္ဓာကြီးကသူ့အတူတက်တက်နာသီဝလေးမှာဝင်တဲ့လေလေးထွက်တဲ့လေလေးကိုပဲကိုယ့်လောက်ကသိနေအောင်လို့ရုပ်ကြီးကိုသွားပြီးအသက်မသွင်းနဲ့လှုပ်ပေးလိုက်ပြင်ပေးလိုက်ကြွပေးလိုက်မပေးလိုက်ဆိုအဲ့ဒါစိတ်ကထွက်ထွက်သွားတာအဲ့ဒါနာသီဝမှာတတိမကတ်နိုင်တော့လို့နာသီဝမှာတတိထားတတိထားပြီးစောင့်ကြည့် ဓိကတမာတိလိုချင်တာတမာတိရဖို့ရအတွက်ကိုဒါနေရာတစ်ခုကိုရွေးယူလိုက်တာအာနာပါနဖះနဲ့အရိယာသူတော်ကောင်းကြီးတွေစကျင့်တဲ့တရားဆိုတော့ကိုကအဲ့ဒီနေရာကိုယူလိုက်တာပေါ့ဒါသူဘယ်နာမှမှကြိုက်တဲ့နေရာတနေရာရအာယုံစုဆိုင်ထားရင်တမာတိဖြစ်တာပါပဲဒါကတော့အာနာပါနဝင်လေထွက်လေကမ္မထံကနေမှတမာတိကိုရအောင်ထူထောင်တာမတွေးပါနဲ့ မကြံစီပါနဲ့လှုပ်ချင်တာတွေဖြုတ်ချင်တာတွေဗာကျင်တာတွေကြွကျင်တာတွေစိတ်ထဲမှာပေါ်လာရင်သွားပြီးမလိုက်လျောပါနဲ့ရှေ့စိတ်ကလှုပ်ချင်တဲ့စိတ်ပေါ်လာရင် နောက်ကစိတ်ကနှာပြူအောင်ရအောင်တာပြန်ဆွဲကပ်လှုပ်မပေးနဲ့ပြင်မပေးနဲ့တိခန့် သိခံရင်နိဗ္ဗာန်ရောက်တယ်ဒီနေရာမှာသိခံရင်ခွတ်လွတ်ခြင်းစွန့်လွတ်ခြင်းအဲ့ဒီတရားတွေနဲ့အညီကျင့်ရမယ်အဲဒီခန္ဓာကိုယ်ကြီးဘလောက်ကြွေကြွေဘလောက်မွေးမွေးဒီလိုပဲဒုက္ခပေးနေတာတဏီကုံလဲပြုတ်ပေးရပြင်ပေးရကြွပေးရမှပေးရကဲငါတော့ဘာမှလုပ်မပေးတော့ဘူးတတိတာထားသတ်သူဘာဖြစ်ဖြစ် တတိထားတတိထားပါအတွေ့တွေမဝင်ပါသေးနဲ့တတိအားထားမှုနည်းသွားရင် အတွေးတွေဝင်လာအကြံစီတွေဝင်လာတွေးမှုတော်မှုကြံစီမှုသူ့သဘောသူဆောင်းနေတဲ့အဲ့ဒီစိတ်တွေကိုလိုက်ကိုမကြည့်နဲ့ဒီအာနာပါနာကျင့်စဉ်မှာဝင်တိုင်းသိထွက်တိုင်းသိသိနေဖို့ပဲကိုယ့်အလုပ်က ရားနဲ့အရိယာသူတော်ကောင်းကြီးတွေလှုပ်သွားတဲ့လမ်းကြောင်းကြီးဒီလမ်းကြောင်းကတက်သွားပြီးအရဟတပညာအရဟတပူညာရသွားကြတာကိုယ်လည်းဒီလမ်းအလုံးရမှာပေါ့မလှုပ်လို့မရတာလှုပ်ရင်ရမှာပဲအဲ့တော့တတိထားပါဝင်တိုင်းသည်ထွက်တိုင်းသည်လေဝင်ရင်ဝင်တိုင်းသည်ပါ ထွက်ရင်ထွက်တိုင်းသည်ပါ ဟိုးတွင်းတဲ့အထိလည်းလိုက်ပြီးသိမို့မလို့အပြင်းလည်းဘယ်အထိပြည့်တယ်လဲဒီလေဘယ်အထိရောက်သွားလဲလိုက်ဖို့မလိုပါဘူးနာသီဝကာယတကားမှာဝင်တိုင်းထွက်တိုင်းနာသိနေလိုက်စမ်းပါ ညောနေသေးနဲ့နော်တတိမထားခြင်းတတိမထားခြင်းရှောင်ပြီးစဉ်းစားနေရတာဟုတ်တယ်အဲ့ဒါမောဟတွေဝင်နေတာမျောနေတာစိတ်ကတွေးခြင်းအလျှောက်တွေးတာအဲ့တွေးနေရတာကိုအဟုတ်လို့ထင်နေတာအဲ့ဒါမောဟကြီးနဲ့ပေါင်းနေတဲ့စိတ်အဲ့ဒီစိတ်နဲ့ပေါင်းနေသေးသမျှ ဘယ်တော့မှတမာတိကလည်းမရဘူးတတိမထားရင်တမာတိမဖြစ်ဘူးတမာတိမဖြစ်ပညာမဖြစ်ပညာမဖြစ်တော့ဘယ်တော့နိဗ္ဗာန်ရပါလဲဘာကြောင့်လဲအဲ့ဒါမေ့မေ့လျော့လျော့နေလို့ရသော်ဖျားတော့ခြေသားတို့အပမဒေနတံပါတိထမမေ့မလျော့သောတတိတရားဖြင့်နေရကြပါကုန်လောဖျားတော့တတ္တဝါတွေတဏှာလုံးလို့ ဒီလောကကြီးထဲမှာဒီတ attva တွေကဩမိမိသေးရရနေကြတာလောဘနဲ့ပေါင်းနေကြဒေါသနဲ့ပေါင်းနေကြမောဟနဲ့ပေါင်းနေကြကိုပေါင်းပြီးတော့အများရန်နေတဲ့အဲ့ဒီလောဘဒေါသမောဟကြီးတွေကိုကိုအပယ်လေးပုံပြစ်ချသွားမယ်ဆိုတာမသိကြဘူးအဲ့ဒီမိမိသေးရရပေါ့ပေါ့နေခြင်းဟာ ဘဝရည်ရအဖမ်းမှန်ထထဝေရချင်းနာရချင်းသေရချင်းရအကြောင်းနေပဲတန်တရာကြီးတစ်လျှောက်လုံးကလည်းဟိုလိုမဆုံးခဲ့ဘူးတဲ့နာလိုမဆုံးခဲ့ဘူးချက်သားတို့ဘာကြောင့်လဲအဲမေ့လျော့လို့အခုမမေ့မလျော့တတိကိုထားပြီးတော့ကျင့်စမ်းပါတတိထားတတိထား ဝင်တိုင်းသည်ထွက်တိုင်းသည်လေဝင်ရင်ဝင်တယ်လို့သိထွက်ရင်ထွက်တယ်လို့သိပါဝင်တိုင်းသိထွက်တိုင်းသိနော်ဒီလိုတရှုတရှိုင်လေးပတ်နေရလို့အကျိုးများများသလား ပေးเสียရှိပါတယ်ခရီးတစ်ခုသွားရင်ပထမဆုံးခြေလမ်းဟာရောက်ဖို့ရအတွက်အထောက်ပံ့ပဲအခုလည်းနိဗ္ဗာန်သွားနေတာမဂ်ကင်၈ပါးဆိုတဲ့အကျင့်မြတ်ကြီးအဲ့ဒီအကျင့်မြတ်ကြီးထဲမှာသီလတွေကိုလည်းလုံအောင်ထိမ့်ပြီးတော့သီလမဂ်ကင်၃ပါးကိုမှပြည့်စုံပြီတမ္မာဝါစာတမ္မာ ကမ္မန္တတမ္မာအာဇီဝဆိုတဲ့အဲ့ဒီသီလမဲ့ခင်တွေကလည်းကို့မှာငါးပါးသီလတွေစောင့်ထိန်ထားကြလို့လုံခြုံနေပြီကိုတရားထိုင်နေတဲ့အတွင်းမှာဘာမှရှောက်ပြီးတော့လည်းပြောနေတာဟုတ်မကောင်းတဲ့တံပိုးဝမ်းကြောင်းတွေလည်းအခုချိန်မှာဘာမှမရှိတော့သီလနဲ့ပြည့်စုံသွားပြီ တမ္မာဝါယမတမ္မာတတိတမ္မာသမာဓိသီလမဲ့ခင်၃ပါးပြည့်ပုစုံဖို့အခုလောက်ရကျိုးသာအထုပ်တတိထားတတိထားနာသီဝကတ်နေတာတမ္မာတတိပဲကပ်ပါများကပ်ပါများကပ်ပါများရင်တမာရီကတည်ငြိမ်လာမှာပဲအဲ့တော့တမာဒိဋ္ဌိတမာသင်္ကပ္ပဆိုတဲ့ ပညာမဲ့ခင်နှစ်ပါးပါအယူတွေမှန်ဆင်ញင်တာတွေသုံးတတ်တာတွေအကုန်မှန်သွားကြောက်ဖို့တရားထုတ်တဲ့နေရာကြတော့ကာရကမဲ့ခင်၅ပါးသီလတမာတိပညာ၃မျိုးထဲမှာနောက်ကတမာတိနဲ့ပညာမဲ့ခင်၅ပါးသီလမဲ့ခင်၃ပါးတမာတိမဲ့ခင်၂ပါးအဲ့ဒါတွေနဲ့စောင့်ကြည့်ရတာအဲ့ဒါကို တတိထားပြီးတော့နေနေတာရှုနေတာကိုပဲအဲ့ဒါမက်ခင်အကျင့်ကိုကျင့်နေတယ်မက်ခင်တရားတွေနဲ့ပြည့်စုံနေတယ်လို့ပြောတာအဲ့ဒီလိုပြည့်စုံနေမှမိမိရဲ့စိတ်လေးကလမ်းကြောင်းမှန်ပြီးတရားအလောက်ကလမ်းကြောင်းမှန်ပြီးစိတ်တွေကြည်လင်းလာမယ်တောက်ပလာမယ်အမှန်တွေကိုမြင်လာမယ်အမှန်တွေသိလာမယ် အဲ့တော့အရေးကြီးဆုံးဒီပါလေတတိထားဖို့ပါပဲတတိကိုမအားရမနာရမဲတတိထားနေဖို့ပါကိုလိုကဝင်ရင်ဝင်တိုင်းသိပါထွက်ရင်ထွက်တိုင်းသိပါဝင်တိုင်းသိထွက်တိုင်းသိဝင်တိုင်းသိထွက်တိုင်းသိတတိထား လှုပ်ခြင်းတဲ့စိတ်ပြင်ញင်တဲ့စိတ်ပေါ်နိုင်သွားမလိုက်လျောပါနဲ့နော်စာပြီးတရားထုတ်တဲ့ပုဂ္ဂိုလ်များလှုပ်ခြင်းလာမယ်ပြင်ញင်လာမယ်ကြွခြင်းလာမယ်ဟိုဒါလေးပါးတွေဖောက်ပြန်လာတဲ့အခါကျတော့စိတ်ကအဲ့ဒီရောက်သွားလိမ့်မယ်နာသီဝကိုလည်းရအောင်ပြန်ဆွဲယူစိတ်ကထုံတိုင်းသွားသည်နေနာသီဝပြန်ကပ်တိုက်တိုင်းသွားသည်နေနာသီဝပြန်ကပ်နာသီဝကိုရအောင်ပြန်ဆွဲယူ လှုပ်လည်းမပေးနဲ့ပြင်းလည်းမပေးနဲ့ကြွလည်းမပေးနဲ့ကိုယ့်ရဲ့အလုပ်ကနာကြီးဝထိကြမှာထိတိုင်းသည့်ထိတိုင်းသည့်ထိတိုင်းသည့်ဝင်တဲ့လေဝင်တိုင်းသည့်ထွက်တဲ့လေထွက်တိုင်းသည့်ပါဝင်တိုင်းသည့်ထွက်တိုင်းသည့်သည့်ပါ ဝင်တဲ့လေလေးဝင်တိုင်းသည်ထွက်တဲ့လေလေးထွက်တိုင်းသည်ပါသိနေရင်သိနေရင်နဲ့ကိုစိတ်လျက်တစ်ချက်တစ်ချက်တတိအားနဲလိုက်ပြီဆိုတာနဲ့တက်ကလေးတက်ကလေးဆိုထွက်ထွက်ပြေးတာအင်မတန်ဖမ်းရခက်တဲ့စိတ်အရိယာသူတော်ကောင်းတွေကတော့အဲ့ဒီစိတ်ကိုကိုယ်လိုပါအောင်နိုင်နှင်းအောင်လှုပ်သွားလို့ ဒုက္ခတွေကလွတ်သွားပြီဦးဇင်းတို့တခါတခါမှတို့တွေဒီစိတ်လေးကိုမနိုင်နေညလို့ကိုလိုရာကိုမထားနိုင်ညလို့ဒီစိတ်လေးမထိန်နိုင်ညလို့တဝဲလဲလဲနဲ့ဆင်းရဲတွင်မှာပဲနစ်နေရတယ်ဆင်းရဲနေကြတာတဝဲလဲလဲနဲ့ သတိထားတတိမထားနိုင်လို့အဲ့ဒါတတိအားနည်းလို့အဗမဒေနာဘိခွေတံပါဒေထာခြေသားတို့မမိတ်မလျော်မပေါ့တဲ့တတိလေးနဲ့နေကြပါမမိတ်မလျော်မပေါ့စတဲ့ တတိလေးနဲ့ဒါနေရကြတော့တတိထားတတိထားနေရင်ဖះဆုံးမကိုမှတီးနေတာဖះဆုံးမကိုလိုက်နာနေတာမျောမနေနဲ့တွေးမနေနဲ့ကြံစည်မနေနဲ့ကြံစည်ဓာရီမှန်သမျှအာထာနာထားလိုက်တော့မလုတော့နဲ့နာသီဝလေးမှာပဲတတိကပြီးတော့ ဝင်ရင်ဝင်တိုင်းသိပါထွက်ရင်ထွက်တိုင်းသိနေသမ်းပါကိုယ်လောက်ကဝင်တိုင်းသိထွက်တိုင်းသိရှူတာလေးကနုညံ့နေတယ်ဆိုရင်မျောသွားတတ်တယ်အဲ့တော့ကိုရှူတာလေးကိုယ့်ကိုသိနေအောင်တတိထားပြီးရှူထားကိုရှူတာလေးကိုယ့်ကိုလီလေးရှူတတ်လေလေးရှူမှန်းသည် ပြန်ထုတ်တဲ့လေးလေးလဲထုတ်မှန်းသည်သိနေရမယ်အဓိကတတိပါတတိသမารိဉာဏ်ပညာဒီချက်တွေနဲ့ပဲကိုယ်စိတ်ကိုတတိထားပြီးနေရတယ်စောင့်ကြည့်ပြီးနေရတယ်ဝင်ရင်ဝင်တိုင်းပဲသိထွက်ရင်ထွက်တိုင်းပဲဒါသိနေပါ ရောပြီးတော့သွားပြီးတွေးတာဒီလည်းမလုပ်နဲ့ကြံစီတာဒီလည်းမလုပ်ပါနဲ့တွေးမှုကြံစီမှုဆိုတာတွေအဲ့ဒါကိလေသာစိတ်တွေတဏမာနထိဋ္ဌိနဲ့ရှင်နေတဲ့စိတ်တွေအဲ့ဒီအတွေးတွေအဲ့ဒါတွေကိုလိုက်ပြီးတော့ပေါင်းဖော်မနေပါနဲ့တခါတလေတရားအားထုတ်ရင်းနဲ့မှာဟိုကြံလေးတွေပေါ်လာလိုက် ဒီကြံလေးတွေပေါ်လာလိုက်အဲ့ဒါကိုပဲစဉ်းစားနေရတာအဟုတ်နိုးနိုးဟုတ်နိုးနိုးထင်တယ်အဲ့လှည့်စားနေတာပါလှည့်စားနေတဲ့စိတ်တွေမလိုက်လျောပါနဲ့တင်းတာတွေတောင်းတာတွေကြံစီတာတွေတောင်းတာတွေရပေါ်မှာသွားပြီးတော့စိတ်ကညှို့ပြန်ရင်လဲလှုပ်ချင်တာတွေပြင်းနေတာတွေဖြစ်လာမယ်မလိုက်လျောပါနဲ့နာသီဝါလေးကိုတတိတာပြန်ထား တတိထားဆောင်ကြည့်နာတိဝလေလေးဝင်တိုင်းထွက်တိုင်းသာစောင့်ကြည့်နေပါလေလေးဝင်တိုင်းထွက်တိုင်းသိနေတာကိုယ့်ရဲ့အလုပ်ပါဝိနာတက်လာတဲ့ယောဂီများကဘလောက်လှုပ်ခြင်းလှုပ်ခြင်းလှုပ်မပေးနဲ့ ရင်မပေးပါနဲ့ကြွမပေးပါနဲ့ဒါလေးပါးရဲ့ဖောက်ပြန်တဲ့သဘောတွေပေါ်လာတိုင်းပေါ်လာတိုင်းပေါ်လာတိုင်းဟာသူသဘောသူဆောင်နေကိုနဲ့မဆိုင်ကိုအလုတ်ကနှာသီးဝမှာတတိထားဖို့ပဲရှိတယ်ကိုအလုတ်ကဒီခန္ဓာကိုယ်ကြီးငါ့ကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးလို့ဖခင်ကဟောထားတာ ကိုမပိုင်နိုင်ကိုသွားပြီးတော့ငါ့ကိုငါဟာငါဥစ္စာဆိုပြီးပြင်လိုက်ကြွားလိုက်မလိုက်လုံးမပေးပါတော့နဲ့အခုတရားလေးတစ်ထိုင်တွင်းမှာသိခံပြီးတော့ဒါထိုင်နိုင်စမ်းပါကျန်တဲ့အချိန်တွေပြင်ပေးနေရတယ်ကြွပေးနေရတယ်မပေးနေရတယ်အဲဒီတရားထိုင်တဲ့အချိန်လေးတွင်းမှာတော့သူဖြစ်ချင်တာဖြစ်ငါကိုမှမဟုတ်တာငါဥစ္စာမှမဟုတ်တာငါမှမဟုတ်တာစိတ်ကိုအဲ့လိုအမှန်မြောင်သုံးတတ်လိုက်ပါ ခန္ဓာကြီးကိုမှညံနဲ့ခွာထားရတာဒီခန္ဓာကိုယ်ကြီးပေါ်မှာတသက်လုံးတန်ခါငါနဲ့လှုပ်လာခဲ့တာအခုမှတခဏလေးခွာယုံနဲ့မလွတ်သေးဘူးမကျွတ်သေးဘူးတတိထား လောက်ပြင်းပြင်းပြင်းပြင်းဘလောက်ကြွားခြင်းကြွားခြင်းဘလောက်မားခြင်းမားခြင်းလိုက်လျော့မပေးပါနဲ့မလိုက်လျော့ရင်လည်းစိတ်ကဘာဖြစ်လဲဒေါသတွေဖြစ်လာတယ်တင်းနာကြီးတွေတောင့်နာကြီးတွေပေါ်လာတဲ့ခါကျတော့ဒေါသတွေဖြစ်လာနှာသီးဝါကိုတတိထားကတ်ထားနာသီဝလွတ်တဲ့နေရာလေးပဲနာရာကြီးကြိုက်တာကြီးထုံတာကြီးစိတ်ကသွားကြည့်မိလိုက်တာနဲ့အလိုလိုဒေါသတွေဖြစ်လာ ဘလို့ပြုပြင်ရမလဲဘလို့တက်တာရအောင် လုပ်ရမလဲဆိုတဲ့စိတ်တွေကလည်းဖြစ်လာအဲအဲ့ဒီစိတ်တွေအဲ့ဒါအကုသိုလ်စိတ်တွေပဲအကုန်လုံးလှုပ်ခြင်းနဲ့ပြင်ခြင်းနဲ့ကြွားခြင်းနဲ့မခြင်းနဲ့မရတော့ဘူးမဖြစ်တော့ဘူးဟောအရှုံးပေးခြင်းနဲ့စိတ်တွေကိုယ့်ရဲ့စိတ်ကိုကိုလိုတဲ့နေရာမထားနိုင်ရင်ဦးဇင်းတို့တရားတော်မတွေ သင်္ကနာနီဘယ်လိုလုပ်မှာတော့အခုချိန်ကျမကြီးကောင်းတဲ့အချိန်တော်မှကိုလိုတဲ့နေရာကိုစိတ်မထားနိုင်သေခါနာနီးမှာခန္ဓာကြီးကဖောက်ပြန်နှိပ်စက်စိတ်တွေကဆင်းရဲဒေါသတွေကဖြစ်တောကတွေကဖြစ်ငါကြိုက်လိုက်တာငါနာလိုက်တာကဲကြပါအောင်ယူကြပါအောင်ဟောအဲ့ဒီလိုများတာ အော်ရင်ဟေ့ရင်ဖောက်ဖောက်ပြန်ပြန်နဲ့မြန်သေရရင်သွားပြီကြောင့်မို့အခုတရားလုတ်လုတ်တယ်ဆိုတာအသေးတအောင်လို့တနည်းပြောရင်ကိုယ်စိတ်ကိုကိုထိမ့်နိုင်အောင်လို့လေ့ကျင့်ကိုလိုတဲ့နေရာထားနိုင်အောင်လို့လေ့ကျင့်တတိထားတတိထား ဝင်တိုင်းသိပါထွက်တိုင်းသိနေပါဝင်တိုင်းသိနေပါထွက်တိုင်းသိနေပါတတိထားပါတတိထား ဝင်တိုင်းသိနေပါထွက်တိုင်းသိနေပါကိုယ့်ရဲ့စိတ်ကိုတတိမလွတ်ပါစေနဲ့အင်မတန်ဖမ်းရခက်တဲ့စိတ်ကိုနာဒီဝခြိတိုင်းမှာပဲမြဲမြဲအောင်ထား တိထားလေလေးကသူ့အတူဝင်နေတာသူ့အတူထွက်နေတာသူ့အတူဝင်တဲ့လေလေးထွက်တဲ့လေလေးကိုတတိတာထားဝင်ရင်ဝင်မှန်သိနေအောင်စောင့်ရှုထွက်ရင်ထွက်တိုင်းသိနေအောင်စောင့်ရှု ထားတွေးမနေနဲ့တတိထား ရောမသွားပါသေးနဲ့ငိုင်းမသွားပါသေးနဲ့အတွေးတွေနဲ့ပေါင်းပြီးမနေပါနဲ့တေဂာနာနီမှာတတိတစ်ချက်လွတ်လို့မရဘူးဒီတတိဟာအရေးအကြီးဆုံးပဲကိုယ့်ရဲ့အပေါင်းဖော်တတိနဲ့ပေါင်းမှချမ်းသာတာလောဘဒေါသမောဟနဲ့ပေါင်းလေဆင်းရဲလေပဲ ပေါင်းလေဆင်းရဲလေပဲတတိတမာရီဉာဏ်ပညာနဲ့ပေါင်းမှချမ်းသာတာတတိထားတတိထားဘဝဆိုတာတိုက်ပွဲပဲ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 အင်မတန်ဖမ်းရခက်တဲ့စိတ်ဒီစိတ်ကိုလွယ်လွယ်နဲ့ထိမ့်လို့ပဲရမလဲသူတော်ကောင်းတွေတောင်းမှတခါတည်းမနေ့စူးစမ်းပြီးရအောင်လုပ်ယူရတာဒါပေမဲ့ကိုယ်လည်းသူတော်ကောင်းချင်းကျင့်မယ်ဆိုမှတော့ဒီစိတ်မိုက်စိတ်ရိုင်းနေဒါတွေကိုဖယ်ရှားဖို့ရာအတွက်ဒီအကျင့်တွေကလွဲယူမရှိဘူး တိထားတတိထားညောမသွားသေးနဲ့ငါးကြီးမသွားသေးနဲ့ နာဒီဝါထိချက်ကိုတာတတိမြဲပြီးနေပါစေဘယ်လေးပုံချသွားတာလဲဒီစိတ်ရိုင်းစိတ်မိုက်တွေပဲရင်ကျေးအောင်လုပ်တဲ့ပုဂ္ဂိုလ်ကျော်နိဗ္ဗာန်ရောက်သွားတယ်လဲဒီစိတ်ပဲ ဒီစိတ်ကိုအခြေခံပြီးတော့သူပြည်နတ်ပြည်တွေသွားနေကြတာဒီစိတ်ကိုအခြေခံပြီးတော့အပယ်လေးပုံဆင်းနေရတာတတိထားပါနာသီဝထိချက်ကိုတတိမြဲပြီးနေအောင်ထားပါ တိထားတတိထားနော်ဝင်တိုင်းသည့်ထွက်တိုင်းသည့်နေပါသူတော်ကောင်းတွေလျှောက်သွားတဲ့ဒီလမ်းကြီးဟာဖုံးနေပြီတဲ့ဒီစိတ်ကလေးဖမ်းရခက်တဲ့စိတ်ကလေးကို ဒီအာနာပါနတတိနဲ့ကပ်ပြီးဖမ်းပြီးတော့ကိုလိုချင်တဲ့ပန်းတွေကိုရောက်အောင်သွားကြတာမိမိကလည်းရောက်ကြိုးစားပါဒီတထိုင်လေးအတွင်းမှာတော့တွေးပြီးကြံစီပြီးတော့မျောပြီးတော့စိတ်ကူးရင်ပြီးမနေတော့ဘူးဝင်တိုင်းသည့်ထွက်တိုင်းသည့်အောင်တတိထားမယ်ကြိုးစားမယ်ဆိုပြီးတော့စိတ်ကိုကြိုးစားလိုက်စမ်းပါ ကြိုးစားပါတတိကိုမအားရမနာရန်ထားပါဒါလေးပါဖောက်ပြန်တဲ့ယောဂီများလှုပ်ခြင်းနဲ့ပြင်းခြင်းနဲ့မခံညင်မှုဆိုတဲ့ဒေါသစိတ်တွေ ကြမ်းထမ်းတဲ့ခက်ထန်တဲ့စိတ်တွေပေါ်လာပါလိမ့်မယ်။သွားပြီးတော့အဲ့ဒီဓာလေးပါဖောက်ပြန်တဲ့နေရာယူသွားမကြည့်နဲ့။နာသီဝရအောင်နဲ့ဆွဲကတ်ထား။ကိုယ့်ကိုပုံမှန်လေးတဲ့ရှူးနေ။ကိုရှူတာလေးကိုယ့်ကို နားရဲကနေပြန်ပြီးတော့သိနေအောင်ကိုယ့်ကိုယ့်ကိုရှူတာလေးသိတယ်အောင်ဝေနာသိပ်ပြင်းထန်ရင်တော့ကိုယ့်ရှူလေးကိုနည်းနည်းတတိထားပြီးတော့နာသီဝဘက်ကိုဆွဲကတ်ပြလိုက်မှာ။ တတိအားကောင်းကောင်းထားပြီးဆွဲကပ်မှနိုင်တာဝေဒနာပြင်းထန်တဲ့အခါကျတော့အဲ့ဒီမှာစိတ်ကမထိန်နိုင်တော့ဝေဒနာနောက်ကျသွားတာဝေဒနာနောက်လိုက်သွားတာငါမရတော့ဘူးအဲ့မှာဒိဋ္ဌိမီတွေဒေါသမီတွေတောက်အောင်တတိထားဇွဲမလျှော့နဲ့နာတိဝါဒကတ်ထား အဲသူဘလောက်ကြိုက်ကြိုက်ဘလောက်ထုံထုံဘလောက်ကျင်းကျင်းအဲ့ဒါယူသွားကိုမကြည့်နဲ့သွားမကြည့်နဲ့လှုပ်လည်းမပေးနဲ့ပြင်လည်းမပေးနဲ့သူတော်သူဖြစ်နေတဲ့ခန္ဓာကြီးငါသဘောမှမဟုတ်တာငါဥစ္စာမှမဟုတ်တာငါမှမဟုတ်တာသူတော်သူဆောင်းနေတာသူ့လို့သူလို့နေတာသူ့လို့သူလို့သူတော်သူဆောင်းနေတဲ့ဒီခန္ဓာကြီးကို ငါသဘောသွားမလုံးနဲ့ငါအတ္တနဲ့သွားမလုံးနဲ့သူအနတ္တသဘောဒီတိုင်းလေးတာတက်တက်ထားလိုက်ကိုလောက်ရမဲ့လောက်ကဘာတော့နာသီဝကိုပဲသိနေဖို့ပါပဲနာရာကြီးကိုသွားကြည့်ခိုင်းတာမပါဘူးနော်ထုံနာကြီးကိုသွားကြည့်ခိုင်းတာမပါဘူးနော်ကိုက်တာကြီးကိုသွားကြည့်ခိုင်းတာမပါဘူးကိုကမကြည့်ခိုင်းပေမဲ့စိတ်ကတော့ရောက်ရောက်သွားမှာအဲ့ဒီရောက်ရောက်သွားတဲ့စိတ်ကိုအလိုလိုက်ပြီးတော့ ပြင်တာတွေမတာတွေကြွတာတွေမလုပ်ပါနဲ့နာသီဝကိုပဲထိကြက်ကိုပဲဝင်တိုင်းသည့်ထွက်တိုင်းသည့်ဝင်တိုင်းသည့်ထွက်တိုင်းသည့်ကိုယ်လောက်ကသိနေဖို့ပါပဲဝင်တိုင်းသည့်ပါထွက်တိုင်းသည့်ပါဝင်တိုင်းသည့်ပါထွက်တိုင်းသည့်ပါမိမိရဲ့အလောက်ကဘာတော့ ဒါပဲသိဖို့ပဲကျန်တာတွေတွေးဖို့လည်းမပါဘူးကြံစီဖို့လည်းမပါဘူးပြုပြင်ဖို့လည်းမပါဘူးတွေးမှုတွေကြံစီမှုတွေပြုပြင်မှုတွေဘာတစ်ခုမှမပါဘူးကိုယ့်လောက်ကနှာသီးဝါကိုဝင်ရင်ဝင်တိုင်းသိမယ်ထွက်ရင်ထွက်တိုင်းသိမယ်ဝင်တိုင်းသိလိုက်ပါ ထွက်တိုင်းသိလိုက်ပါ ဝင်တိုင်းသိထွက်တိုင်းသိသိပါကိုယ့်လောက်ကသိနေဖို့ပါပဲတန္တရာဝဆင်းရဲဒုက္ခမှာလွတ်မြောက်ခြင်းရင်ဒီမဂ်ခင်၈ပါးအကျင့်နေဒါတွေကိုကျင့်မှရမယ်ခြေသားတို့ဘုံ၅ပါးကိုလည်းမင်းတို့လက်ကင်ထားအောင်တဲ့တရာဘိုးတဲ့ ဩဒီအာနာပါနကမ္မထန်ကျင့်တဲ့လမ်းကြောင်းကြီးဟာဖရာပစ္စေကဗုဒ္ဓအရိယာသူတော်ကောင်းတွေအာသာလီပုဂ္ဂိုလ်ကြီးတွေကိုတိုင်ကျင့်သွားတဲ့ကျင့်စဉ်ကြီးပါလားဟောဖရာပေါ်လဲယုံကြည်ရတယ်ဒီတရားကိုကျင့်သွားလို့ဒုက္ခခတ်သိအင်းငိမ့်ကုန်ကြပြီတဲ့အများကြီးအင်းငိမ့်ကုန်ကြတာတရားတော်ကိုလဲယုံကြည်ရတယ်ဒီတရားတော်ကိုကျင့်လို့အရိယာတန်ခါတော်ဒီဟာလဲဆင်းရဲဒုက္ခအပေါ်မှာလွတ်မြောက်ကုန်ကြပြီ ရားပေါ်မှာတရားပေါ်မှာတန်ခါပေါ်မှာယုံကြည်တယ်ဒီအကျင့်မြတ်ကြီးဟောကြားပေးတော်မူတဲ့တရားတော်တွေပေါ်တန်ခါတော်တွေပေါ်ဆရာသမားတွေပေါ်မှာလည်းကိုယ်ကယုံကြည်တယ်တရားအဲ့ဒါအထွတ်ထိပ်တင်ထားတယ်ဝီရိယတယ်ဒီလောက်ဆိုရင်တော့တော်ပါပြီနောက်ပါပဲငါပြန်ထိုင်ပါတော့ဟောရှော့ကျင်တဲ့စိတ်တွေနောက်ထပ်တစ်ချိန်မှပြန်ထိုင်ပါတော့မယ်ဆိုပြီးတော့အရှုံးပေးခြင်းတဲ့စိတ်တွေပေါ်လာတတ်တယ် အဲ့ဒီစိတ်တွေပေါ်လာရင် လုံးဝမှအရှုံးမပေးပါနဲ့လုံးဝမှသွားပြီးတော့လိုက်လျောမပေးပါနဲ့အရှုံးပေးခြင်းဟာ လူညံ့နေအလုံးသူတော်စင်သူမြတ်တွေဟာဘယ်တော့မှအရှုံးမပေးဘူးဝေဒနာဘလောက်တက်တဲ့သေသွားမှာမဟုတ်တာသူကသူဓာကြီးလေးပါဖောက်ပြန်တဲ့သဘောတွေသူကသူတက်လိုက်ကြလိုက်တက်လိုက်ကြလိုက် ပထဝီဓာတ်တွေကဖောက်ပြန်လာတဲ့အခါကျတော့တောင့်လာတယ်တင်းလာတယ်ထုံလာတယ်ကြိုက်လာတယ်သဘောလက္ခဏာတွေသူ့အတူပေါ်ပြလာပေါ်ပြလာတာလေသူ့အနေနဲ့သူနှာသေးဝလေးတတိထားရင်ထားရင်ထားရင်ထားရင်လည်းပဲအဲ့ဒီထုံကျင်တောင့်တင်းပြီးတော့တခါလေသဘောပေါ်ပြလာတဲ့အဲ့ဒီပထဝီဓာတ်ကြီးတွေရဲ့အစလဲဆုံး၃ပါးလုံး တက်တယ်တက်တယ်တက်တယ်ထုံတယ်ထုံတယ်နည်းနည်းထုံတယ်များများထုံတယ်ထုံချင်းတောက်တင်းပြီးပြီးရင်ကြောဆိုသူကသူပျောက်ထွက်သွားပူသဘောအေးသဘောဆိုတဲ့တေသောတေသောဓာတ်ကြီးတွေတက်လာတော့ပူတယ်ပူတယ်ပူတယ်သူစိတ်တယ်ဖြစ်လာပူတဲ့သဘောကြီးတွေပေါ်ပြပူတယ်ပူတယ်ဆိုတော့ကိုကသွားတင်ညာပေးတာအဲ့ဒီပေါ်ပြလာတဲ့သဘောတွေကလည်း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 ချွဲတွေတလိပ်တွေတက်လာတယ်ဟောအာဘောဓာတ်ရဲ့လက္ခဏာအဲ့ဒီပထဝီတေသောအာဘောဝါယောဆိုတဲ့ဓာတ်ကြီးလေးပါးရဲ့သဘောတွေကခန္ဓာကြီးပေါ်မှာဖိမ့်ဖိမ့်ရှိမ့်ရှိမ့်ရိပ်ရိပ်ဒိတ်ဒိတ်ရွရွမွားမွားနဲ့အကုန်လုံးသူသဘောသူဖောက်ပြန်လာတာပေါ့အဲ့ဖောက်ပြန်လာတဲ့အခါကျတော့ဓာတ်လေးပါးဖောက်ပြန်လဲလာရောအဲ့ဒီမှာလှုပ်ချင်တယ်ဖြုတ်ချင်တယ်အဲ့ဒါကိုသွားသိပြီးတော့မရတော့ဘူး မခံနိုင်တော့ဘူးဆိုပြီးတော့အဲ့ဒါပေါ်လာအဲ့ဒီစိတ်ကိုတတိထားတတိထားနာတိဝါဒတတိထားလှုပ်ချင်တာတွေဖြုတ်ချင်တာတွေပြင်ကျင်တာတွေနောက်ကိုသူကလှုပ်မပေးနဲ့အသာလေးတာတတိထားနေသူကသူအကုန်လုံးကဓာတ်ကတဘာပြီးတဘာတက်လိုက်ကြလိုက်တက်လိုက်ကြလိုက်တက်လိုက်ကြလိုက်နေဟောနောက်ဆုံးတော့သူကသူကုန်ချုပ်သွားတာ အဲ့ဒါတည်းမမြဲတဲ့သဘောသူ့အတူပြသွားတာကိုကသိနေရမှာနှာသီးဝထိချက်ပဲသိနေရနှာသီးဝထိချက်လေးကိုတတိထားတတိထားတတိထားနာသီဝထိချက်ကိုတတိထားပါတတိထား သူကသူဒါလေးပါဘလို့ဖောက်ပြန်ဖောက်ပြန်အဲကိုနဲ့မဆိုင်ဘူးအမှန်မြင်အမှန်နှလုံးသွင်းတာနှလုံးသွင်းလိုက်ဝေဒနာပြင်းထန်နေတဲ့ပုဂ္ဂိုလ်ကငါနာတယ်ငါကြိုက်တယ်ဖြစ်ရင်ငါကိုမှမဟုတ်တာငါဥစ္စာမှမဟုတ်တာငါမှမဟုတ်တာ ဓာတ်၄ပါးရဲ့သူသဘောသူဖောက်ပြန်နေတဲ့သဘောပဲရှိတာဓာတ်ကြီး၄ပါးအစဉ်ဖောက်ပြန်နေတဲ့အထက်မှာငါသူတစ်ပါးယောက်ျားမိန်းမဆိုတာမရှိဘူးငါပိုင်တယ်ငါဆိုးတယ်ဆိုတာမရှိဘူးသူသဘောလို့ဉာဏ်ကခွာပြီးတော့နာသီဝဝဒဝင်တိုင်းသိထွက်တိုင်းသိသိနေပါဝင်တိုင်းသိထွက်တိုင်းသိသိနေပါအလျှော်မပေးပါနဲ့အရှုံးမပေးပါနဲ့ အလျှော်မပေးနဲ့အရှုံးမပေးနဲ့ဒါလေးပါဖောက်ပြန်တဲ့အခါမှာစိတ်ကအလိုလိုအရှုံးပေးခြင်းတဲ့စိတ်တွေအလျှော်ပေးခြင်းတဲ့စိတ်တွေပြုပြင်ပေးခြင်းတဲ့စိတ်တွေအချက်ချင်းပေါ်ထွက်လာတာအဲ့ဒါကိုသိခံလိုက်စမ်းပါအဆုံးစုံသိခံခြင်းခွင့်လွှတ်ခြင်းစွန့်လွှတ်ခြင်းနဲ့နေပါ လှုပ်ချင်တိုင်းလှုပ်ပေးလိုက်ကြွချင်တိုင်းကြွပေးလိုက်မချင်တိုင်းမပေးလိုက်ဆိုတမာတိတက်ဖို့ကအင်မတန်ခဲရင်းတယ်နာဒီဝထိချက်တိုင်းထိချက်တိုင်းထိချက်တိုင်းမှာတတိကိုမြဲပြီးနေအောင်ထားဒါမှတမာတိရရထုံနာကျင်နာကြိုက်တာတောက်နာတင်နာသွားတည်ရင်လေငါထုံတယ်ငါကျင်တယ်ငါကြိုက်တယ်လို့သွားပြီးဒိဋ္ဌိလည်းမကတ်စေနဲ့နာဒီဝရတတိရအောင်ပြန်ပြီးတော့ထားနာဒီဝဟာကိုယ့်ရဲ့အာကိုရာပဲ အဲဒီကိုယ့်ရဲ့အားကိုးရနေရာရောက်အောင်သွားရအောင်ကြိုးစားရအောင်ကြိုးစားယူထားဇွဲမလျှော့နဲ့ဇွဲမလျှော့နဲ့ဇွဲမလျှော့နဲ့တတိထားနာဒီဝါကိုထိတိုင်းသိပါ ဝင်ရင်ဝင်တိုင်းသိပါထွက်ရင်ထွက်တိုင်းသိပါကိုလိုကတတိထားဖို့ပါပဲအရှုံးမပေးနဲ့ရှုံးမပေးနဲ့နော်လိုက်လျောမှုလည်းမပြုတ်နဲ့ လှုပ်ချင်တာတွေဖြုတ်ချင်တာတွေကြွချင်တာစိတ်ကပေါ်လာရင်ဘာတစ်ခုမှသွားလိုက်လျောမပြီးနဲ့တတိထားတတိထား တိထားကြေးချင်အပြေးကြမ်းကြီးအကြံရောက်ချင်အရောက်နေတဲ့ဒီစိတ်ကလေးကိုကိုကိုကိုမထိန်ရင်ဘယ်သူမှလာထိန်မပေးပါဘူး မိမိကိုမိမိထိနိုင်အောင်ကြိုးစားတတိထားအင်မတန်ဖမ်းရခက်တဲ့စိတ်ကလေးပြေးခြင်းဟာပြေးနေတဲ့စိတ်ကလေးတွေးခြင်းဟာတွေးနေတဲ့စိတ်ကလေးကိလေသာအာယုန်နေတဲ့မှာပဲ အမြဲတမ်းပျော်နေတဲ့စိတ်အတိတ်တွေးလိုက်အနာဂတ်တွေးလိုက်အိမ်ကြောင်းတွေးလိုက်အလုပ်ကြောင်းတွေးလိုက်သားချင်းသားကြောင်းတွေးမယ်သမီးချင်းသမီးကြောင်းတွေးမယ်အဲ့ဒီလိုနေတဲ့စိတ်ကလေးကိုအခုပစ္စုပန်တဲ့တယ်လေးအတွေးမရှိတဲ့နေရာလေးမှာတတိလေးပဲထားပြီးစောင့်ကြည့်တဲ့အခါကျတော့မနေဘူးရေထဲမှာနေတဲ့ငါးက ကုန်းပေါ်ပြစ်တင်လိုက်ရင်ဖလာလာဖလာလာဖလာဖလာဖလာနဲ့ဖြစ်နေတယ်လို့ပဲဒီစိတ်ကလေးရတယ်တဖလာဖလာနဲ့ပြင်းဖြစ်နေတာဘာလို့လဲဆိုတော့အတိတ်နဲ့အနာဂတ်နဲ့ဟိုအာယုန်ဒီအာယုန်နေဒီအာယုန်နေထဲမှာပျော်နေတဲ့စိတ်အဲ့ဒီစိတ်ကိုကိလေသာအာယုန်နေထဲမှာပျော်နေတဲ့စိတ်ကိုကိလေသာအာယုန်လွတ်ရနေရကိုတင်ရင်ဒီစိတ်ကကြာကြာမနေခြင်းဘူး အတိတ်ပြေးလိုက်အနာဂတ်ပြေးလိုက်ပြေးနေတာအဲ့ပြေးနေတဲ့စိတ်ကိုပြေးတိုင်းပြေးတိုင်းကိုကသိအောင်ကဘာလို့တတိထားမှာတတိအားနည်းသွားလို့ထွက်ပြေးတာနာသီဝမှာဝင်တိုင်းသိထွက်တိုင်းသိဝင်လေလေဝင်နေတာဝင်တိုင်းသိနေထွက်တိုင်းသိနေရင်ပြေးချိန်မရတော့ တတိထားစိတ်တတဓမ္မထောသာဓုစိတ်တံတံတံဒုက္ခဝဟံအဲ့ဒီဟိုဒီဒီပြေးနေတဲ့စိတ်ကလေးကိုထိမ့်သိမ့်တတ်မယ်ဆိုရင်တဲ့အဲ့ဒါချမ်းသာမျိုးမျိုးကိုရမှာစိတ်ချမ်းသာခြင်းလည်းရမှာပဲကိုယ်ချမ်းသာခြင်းလည်းရမှာပဲ ကိုယ်တွေစိတ်တွေချမ်းသာဖို့ရအကြောင်းပဲဒီစိတ်လေးကိုမထိန်နိုင်လို့အတိတ်ကဖြစ်ပြီးသားတွေရဲ့အပေါ်မှာအာယုန်တွေပြန်ပြူစိတ်ဆင်းရတာတစ်မျိုးအနာကမရောက်သေးတာတွေကို တွေးတောပြီးကြံစီပြီးစိတ်ဆင်းရတာတစ်မျိုးအဲ့ဒါဘာကြောင့်လဲအဲ့ဒီစိတ်ကိုမထိန်လို့စိတ်ကိုထိမ့်သိမ့်နဲ့အလိုမလုပ်တော့အတိတ်ကိုတွေးပြီးပူလောင်တယ်အနာကတွေးပြီးပူလောင်တယ် ပူလောင်တဲ့တောကတွေဒေါသတွေပြာပါဒတွေပဲဖြစ်နေရတာအဲ့ဒါစိတ်ကိုတတိမထားလို့စိတ်ကိုစောင့်မကြည့်လို့စိတ်တံရခေထမေရာဝီကြောင်းကျိုးမြင်သည့်ပညာရှိသည့်စိတ်ကိုထိမ့်သိမ့်ရတယ်ကြောင်းကျိုးမြင်သည့်ပညာရှိတဲ့ပုဂ္ဂိုလ်ကတော့ကိုယ်စိတ်လေးကိုထိမ့်နေသိမ့်နေအဲ့ဒီထိမ့်သိမ့်တဲ့စိတ်ကလေး နာသီဝမှာတတိလေးပဲထားတာကိုလောက်ကအဲ့တတိထားတဲ့အလုပ်လေးဒီပင်လင်းအဲ့ဒါဖះအဆုံးမကိုလိုက်နေတာပါတတိမထားရင်မေလျော်နေရင်အဲ့ဒါကိလေသာတွေကနှိမ့်ဆက်ပါလိမ့်မယ်လောဘတွေဖြစ်လာလိုက်ဒေါသတွေဖြစ်လာလိုက်တောကတွေဖြစ်လာလိုက် တွေးတဲ့စိတ်တွေပေါ်လိုက်ကြံစည်တဲ့စိတ်တွေပေါ်လိုက်အဲ့ဒါတတိမထလို့တတိထာနာသီဝမှာတတိထာတတိအားကောင်းရင်ချမ်းသာတယ်တတိလွတ်ရင်ဆင်းရဲတယ်တတိထာစိတ်မှာကိလေသာတွေအဝင်မခံနဲ့အတွေးတွေမဝင်စေနဲ့ နာသီဝမှာဝင်တိုင်းသိပါထွက်တိုင်းသိပါဝင်တိုင်းသိထွက်တိုင်းသိဝင်တိုင်းသိထွက်တိုင်းသိပါတတိထာတတိထာ တ်စွာဘုရားဗောဓိပင်နဲ့ကျွေးပလင်အောင်ပါဒီအာနာပါနကမ္မထံကိုကျင့်ပြီးတော့ပထမတန်ဒုတိယတန်တတိယတန်စတုထတန်ညရအောင်လှုပ်သွားတာပဝေနိဝါဒနှုတ်တတိညာဒိဝဇကုညာအာတဝခေယညာဆိုတဲ့ညာတော်ကြီးတွေရသွားတာအရဟတပညာအရဟတပုံညာရသွားတာသဗ္ဗညုတရွှေညာတော်တွေရသွားတာဒီအာနာပါနကမ္မထံကိုအခြေခံသွားတာပါကြောင့်မို့အာနာပါနကမ္မထံညာ အင်မတန်မှကိုအကျိုးအာနိသင်ကြီးမားပါတယ်တခါကျတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုရောတိုင်းဝါရင်းသုံးလဘလုံးအတိတ်ထံဝင်တယ်ဆုံးပို့တဲ့ယဟန်တပါလွဲပြီးဉာဏ်ပုဂ္ဂိုလ်များမလာပါစေနဲ့အဲ့တော့မြတ်စွာဘုရားဘာသာကြားပုဂ္ဂိုလ်ကြီးကမြတ်စွာဘုရားဝါရင်းသုံးလလုံးဘာတွေလုပ်နေလဲလို့မေးရင်တပည့်တော်ဘယ်လိုဖြေရမှာလဲ အဲ့ဒီအာနာပါနကမ္မထာကြီးကိုငါဖျားဝင်စားနေတယ်အဲ့တိုင်းပဲပြောလိုက်ပါဖျားဖြစ်ပြီးတဲ့မြတ်စွာဘုရားတော်မှာဝါရင်းသုံးလကာလပတ်လုံးဒီအာနာပါနကမ္မထာကြီးနဲ့နေတာအဲ့တော့ဒီအာနာပါနကမ္မထာကြီးကအင်မတန်မှအကျိုးများလို့ပေါ့ဖះတွေအရိယာတွေသူတော်ကောင်းတွေနှစ်သက်လို့ဒီကမ္မထာကြီးနဲ့နေတာ အဲ့တော့ဝင်တိုင်းသည်ထွက်တိုင်းသည်ပါနိုင်သည်ထွက်တိုင်းသည်ဆွဲမလျှော်ပါနဲ့နာသီဝကိုတတိကိုမအားရမနာရထားပါဝင်တိုင်းသိနေပါထွက်တိုင်းသိနေပါဝင်တိုင်းသိပါထွက်တိုင်းသိပါ တိထားနာဒီဝမှာတတိထားမျောမသွားသေးနဲ့ဝင်ရင်ဝင်တိုင်းသိနေပါထွက်ရင်ထွက်တိုင်းသိနေပါဝင်တိုင်းသိထွက်တိုင်းသိပါ ရိယတွန်းတင်လျှော့ခြင်းတဲ့စိတ်တွေအရှုံးပေးခြင်းတဲ့စိတ်တွေဖြစ်လာရင်အရှုံးမပေးပါနဲ့အလျှော့မပေးပါနဲ့နာသီဝါကိုတတိကိုလည်းမြဲတတ်တဲ့မြဲအောင်ထားဘုရားတရားဘောမယုံကြည်မှုဖြစ်တာတရားဖို့တဲ့အလျှော့မပေးဘဲနဲ့ကြိုးစားတာဝီရိယဖို့ နာသီဝလေးထိချက်ကိုထိတိုင်းသိထိတိုင်းသိထိတိုင်းသိနေတတိဖို့ထိတိုင်းသိပါများလာလို့ရှိရင်တမာရိရလာတမာရိဖို့ပညာဉာဏ်ကပိုင်းခြားပြီးအကုန်သိလာပါလိမ့်နော်ကိုယ့်ရဲ့အရှုလေးအပေါ်မှာပိုင်းခြားပြီးအကုန်လုံးသိလာလိမ့်မယ်အပညာ အဲ့တော့တရားလုတ်လုတ်တဲ့အခါမှာအဲ့ဒီဘိုး၅ပါးကိုလက်ကင်ထားပြီးတော့မှလုတ်ရတယ်အင်မတန်ဖမ်းရခက်တဲ့စိတ်ကိုဖမ်းရတာတာမန်အလောက်ကျန်းလောက်ရတယ်နဲ့မတူဘူးလောက်ကျန်းလောက်တာအုံတိုင်းဆိုရတယ်ဒီဟာကနုနုညံ့ညံ့တိမ်တိမ်မှု့မှု့ဖြစ်တဲ့စိတ်ကလေးကိုသေးသေးချာချာလေးဖမ်းနေရတာ ဒီလောက်တတိထားနေရင်နဲ့ကိုတက်ကလေးတက်ကလေးဟိုရောက်သွားလိုက်ဒီရောက်သွားလိုက်တတိထားနေရင်နဲ့ကိုဟိုရောက်သွားလိုက်ဒီရောက်သွားလိုက်ဖြစ်နေတဲ့စိတ်ကလေးအဲ့ဒီစိတ်ကလေးကိုတတိထားတတိထားတတိထား ဝင်တိုင်းသိနေဝင်တိုင်းဝင်တိုင်းသောလေကိုသိဖို့ကမိမိရဲ့တာဝန်ထွက်တဲ့လေလေးထွက်တိုင်းထွက်တိုင်းထွက်တိုင်းသိနေရမိမိရဲ့တာဝန်ဝင်လေလေးဝင်တိုင်းသိပါထွက်လေလေးထွက်တိုင်းလည်းသိပေးနေပါဝင်တိုင်းသိပါထွက်တိုင်းသိပါ တိထားတတိထားဝေနာတက်လာလို့အလျှော်မပေးပါနဲ့အရှုံးမပေးပါနဲ့နော်ငါနာတယ်ငါကြိုက်တယ်လို့ဒိဋ္ဌိလည်းအကတ်မခံနဲ့သူသဘောသူဖြစ်နေတဲ့ခန္ဓာကြီးငါကိုယ်မှမဟုတ်တာငါဥစ္စာမှမဟုတ်တာငါမှမဟုတ်တာ ကိုယ်အလုပ်ကနှာသီးဝါမှာတိနေဖို့ပဲတတိထားနေဖို့ပဲနှာသီးဝါလေးမှာလေလေဝင်တိုင်းတိထွက်တိုင်းတိအဲ့ဒီဝင်တိုင်းတိထွက်တိုင်းတိတိနေဖို့ပဲကိုယ်အလုပ်ကဝင်တိုင်းသိပါထွက်တိုင်းသိပါဝင်တဲ့လေကိုဝင်တိုင်းဝင်တိုင်းသိနေဖို့ဒီ မိမိရဲ့တာဝန်ဝင်နိုင်သည်ထွက်တိုင်းသည်သိနေပါဝင်တိုင်းသည်ထွက်တိုင်းသည်တတိထားရင်ထားရင်ထားရင်နဲ့စိတ်တွေကလောဘတွေတစ်ချက်တစ်ချက် တတိတစ်ချက်တစ်ချက်ထားလိုက်တာနဲ့လောဘမီဒီယာငြိမ့်နေတယ်ဒေါသမီဒီငြိမ့်နေတယ်မောဟမီဒီငြိမ့်နေတယ်မနာလိုခြင်းတွေဝန်တိုခြင်းတွေဘာတစ်ခုမှအဲ့ဒီအချိန်မှာပေါ်ခွင့်မရဘူးဘာကြောင့်လဲတတိရှိလို့တတိအားကောင်းနေလို့တစ်ချက်တစ်ချက်တစ်ချက်တစ်ချက်ရှုမှတ်တိုင်းရှုမှတ်တိုင်းမှာ လောဘမီးတွေဒေါသမီးတွေမောဟမီးတွေငြိမ့်ငြိမ့်ငြိမ့်ငြိမ့်နေတာအာငါဒါလေးရှုလို့အကျိုးမများဘူးလို့မထင်နဲ့လက်ဖြောက်တစ်ချက်တည်းတစ်ချက်တည်းမှာကလေးသိမ့်နဲ့ချီတဲ့သမထကုစုတွေရှိရသူတော်စင်တွေမိမိရဲ့စိတ်ထဲမှာ ကိန်းနေတဲ့ကိလေသာနိဝရဏတရားတွေကို ဖြည့်ရှင်းဖို့ရအတွက်ဒါအာနာပါနကမ္မထာကြီးတွေကျင့်ကြတယ်ကိလေသာအာယုဒါအာယုသမီးအာယုကာမဝတ္ထုတွေမှန်သမျှအပေါ်မှာကြံစီတဲ့ကာမိသန္တာအဲ့ဒီစိတ်ကလည်းစိတ်ကိုညင်ညူးစေတာစိတ်ကိုမတ္တမရှင်းဖြစ်စေတာကာမိသန္တာတဲ့ ကာမဂုဏ်အာယုန်ရဲ့အပေါ်မှာကြံစီမှုတွေးတောမှုအဲ့ဒါကိုလည်းပဲဖယ်ရှားပြရမယ်မတွေးနဲ့ထိတိုင်းထိတိုင်းနာသီဝလေးကိုဝင်တိုင်းဝင်တိုင်းသာတတိထားနေကိလေသာအာယုန်ကာမဂုဏ်ကြံစီတဲ့စိတ်တွေနော်ကာမိစန္ဒနဲ့ပတ်သက်တာမှန်သမျှလဲကိုယ့်ရဲ့စိတ်မှာဝင်ဝစ်မရဘူးထိနာမိတ်တာတဲ့ ငိုက်မြည်ပြီးတော့မျောနေတဲ့စိတ်ကလည်းတတိရှိရင်မမျောဘူးတတိမရှိရင်မျောနေတာတွေးနေတာဘာကြောင့်တတိမရှိလို့ပြန့်လွင့်နေတဲ့စိတ်တွေဟိုပြေးဒီပြေးပြင်းနေတဲ့စိတ်တွေကဥဒိစ္စအဲ့ဒီဥဒိစ္စဆိုတဲ့အဲ့ဒီစိတ်တွေကလည်းပြန့်လွင့်နေတာလေ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 ငါလောက်ခဲ့မိတာမှားလေပြီလို့လာတွေးတဲ့စိတ်တွေလည်းအဲ့ဒါအခုတတိမရှိရင်ပေါ်မှာပဲတဲ့အဲ့ဒါကုတ်ကုတ်ဆာစိတ်တွေအဝင်မခံတဲ့တတိတာထားဗျာပါရတဲ့ဟိုမကျင်နဲ့လိုက်ဒီမကျင်လိုက်မကျင်နဲ့လိုက်ဟိုဒေါသဖြစ်လိုက်ဒီဒေါသဖြစ်လိုက်အဲ့ဒီစိတ်တွေလည်းတတိမရှိရင်စိတ်ကိုချဲလဲမှာပဲ အဲစိတ်တသိက်လို့ခေါ်တဲ့အဲ့ဓာတွေဟာစိတ်ကိုမိတွယ်စိတ်ကိုချဲလဲတာအဲ့ဒါဘာကြောင့်လဲတတိတမာတိဉာဏ်ပညာမရှိလို့တတိလည်းမရှိတမာတိလည်းမရှိဉာဏ်နဲ့လည်းပိုင်းခြားပြီးမခွဲခြားနိုင်တော့အဲ့ဒီအကုသိုလ်စိတ်တွေကမိမိရဲ့စိတ်ကိုချဲလဲတာလွှမ်းမိုးတာ ရသော်ဖျားကတော့ပပတရမိတံဘိခွေစိတ်တံအဲ့စိတ်ကလေးဟာတကယ်မူရင်းကတော့အင်မတန်မှကိုဖြူစင်တာအဲ့ဒီသောသောကိလေသာတရားတွေဟာလွှမ်းမိုးခံလိုက်ရတော့ဖြူစင်တဲ့စိတ်ကလေးကမဲညက်သွားတာဒီဝဒနာတရားတွေကလည်းလွှမ်းမိုးခံရတယ်နော်လောဘလွှမ်းမိုးလိုက်ဒေါသလွှမ်းမိုးလိုက် လက်ခုစုပ်လုပ်တဲ့ဟာလေးအစတော့ဖြူဖြူဖိုးဖိုးလေးဒီမှာကင်ရင်ကင်ရင်နဲ့ပဲနောက်ဆုံးတော့မဲညက်ပေတူးသွားတာဟိုစိတ်ကလည်းသူ့ရဲ့ပဂတိကဖြူစင်တဲ့စိတ်ကလေးอ่ะအဲ့ဒီလောဘဒေါသမောဟကိလေသာတရားတွေကစိတ်ကိုညင်ညူးသွားအောင်လုပ်ပလိုက်တာညင်ညူးစေတာအဲ့ဒါတွေက အဲ့တော့ကိုယ်စိတ်လေးကိုတတိထားစစ်ကြည့်စောင့်ကြည့်ဝင်တိုင်းသည်ထွက်တိုင်းသည်စောင့်ကြည့်စောင့်ကြည့်ဝင်တိုင်းသည်ထွက်တိုင်းသည်စောင့်ကြည့်နေရင်အဲ့ဒီစိတ်လေးမှာကိလေသာនិဝရဏတရားတွေလွှမ်းမိုးမှုမခံရတော့ဘူးအဲ့ဒီတော့စိတ်ကကြည်လင်းလာမယ်တောက်ပလာမယ်အင်းကြီးအဝတ်လေးကိုညက်ပေလာရင်ဆက်ပြာနဲ့လျှော်ဖို့อ่ะ လျှော်ဖို့ပါများတော့အဲ့ဒီအင်ကြီးလေးဖြူဖွေးလာအခုလည်းပဲစိတ်ကဒီကိလေသာនិဝရဏတရားတွေကြောင့်ညှဉ်းနှွမ်းနေတာအဲ့ဒီစိတ်ကလေးကိုခုတတိထားပြီးတော့စောင့်ပြီးတော့ရှုပါများရှုပါများတော့စိတ်မှာကိလေသာនិဝရဏတွေမလွှမ်းမိုးနိုင်တော့ဘူးစိတ်ကစင်ကြဲလာတယ်တဲ့တောက်ပလာအဲ့ဒီစင်ကြဲတောက်ပတဲ့စိတ်မှာခုပြောတဲ့ဝိပဿနာတွေရှုတဲ့အခါ तू က ရှုနိုင်တာသမထဆိုတာကိလေသာနိဝရဏတရားတွေပယ်ရှားတဲ့အလုပ်ကိုလုပ်နေတာကိလေသာနိဝရဏတွေကိုပယ်ရှားခြင်းလို့ဝင်တိုင်းသည် ထွက်တိုင်းသည်ဆိုတဲ့အာနာပါနကမ္မထာကြီးကိုကျင့်နေတာဝင်တိုင်းသည်ထွက်တိုင်းသည်သိနေပါ ဝင်တိုင်းသည်ထွက်တိုင်းသည်သိနေပါတွေးမနေပါနဲ့ကြံစည်မနေပါနဲ့မျောမနေပါသေးနဲ့နည်းနည်းလေးကြွပေးမယ်နည်းနည်းလေးမပေးမယ်ဆိုပြီးတော့အလိုမလိုက်နဲ့နော်ဝေဒနာနဲ့နှပန်းလုံးပြီးတော့နာသီဝထိချက်မှာတတိမထားနိုင်တဲ့ယောဂီတွေကဘလို့ကြွရမလဲဘလို့လှုပ်ရမလဲဘလို့ပြင်ရမလဲ အဲ့ဒါပဲစိတ်မှာရှိနေမှာနည်းနည်းလေးကြွပေးရမလားနည်းနည်းလေးမပေးရမလားနည်းနည်းလေးပြင်ပေးရမလားဆိုပြီးတော့အဲ့ဒါသွားပြီးတော့အလိုမလိုက်လိုက်နဲ့အရှုံးပေးတဲ့စိတ်နဲ့မလုံနဲ့စိတ်ကိုကိုလိုရာတာရအောင်ဆွဲယူကြည့်တေဂာနာနီဒီလိုဖောက်ပြန်လာရင်ငါစိတ်ကိုငါဘယ်လိုထားမှာလဲနှလုံးသွင်းကြည့်တေဂာနာနီး ဓာလေးပါးတွေဒီလိုဖောက်ပြန်လာမှာပဲအဲ့ဒီချိန်ကျတော့ပူတယ်လောင်တယ်ကြိုက်တယ်ခဲတယ်မခံနိုင်တော့ပါဘူးဆိုပြီးတော့ဒီစိတ်ကြီးနဲ့ပဲသိမလားစိတ်ကိုအင်းငိမ့်အောင်နှာဖြူဝမှာတတိကိုရအောင်ကတ်ထားပြီးတော့ပဲကိုနေမလားအရေးကြီးဆုံးနော်မလှုပ်နဲ့မပြင်းနဲ့ဆိုတာတက်တက်ဒုက္ခခံခိုင်းတာမဟုတ်ဘူးအဲ့ဒီစိတ်ကလေးကိုပြောင်းယူလို့ရအောင်လို့ နာသီဝထိကျက်တတိနဲ့ထိကျက်နေရာနဲ့အခုဓာလေးပါဖောက်ပြန်တဲ့နေရာနဲ့စိတ်ကနှစ်ခုဟိုပြေးလိုက်ဒီပြေးလိုက်ဖြစ်တော့အဲ့ဒီမှာဒုက္ခအယုံနဲ့စိတ်ကဆွဲနှစ်ပြီဆွဲနှစ်ပြီဆိုတော့တတ္တဝါတွေတေဃာနာနီးကြတော့ကောင်းတာတွေအာယုံပြုပါလို့ဘလောက်ပြောပြောအာယုံမပြုနိုင်တော့နားတယ်နားတယ်နားတယ်ဆို ဒီဒုက္ခအယုံကြီးထဲမှာပဲပတ်ချလဲနေတာမောတယ်ကြက်တယ်ဆို့တယ်တစ်တယ်ရုံမထွက်နိုင်ကြဘူးတဲ့ဒါကြောင့်မို့အခုလက်တွေ့ကြင့်ကြည့်မှာနာသီဝထိချက်လေးကိုတတိထားတတိထားထိချက်ကိုတတိထားတတိထားပြီးစောင့်ကြည့်စောင့်ကြည့်လဲဟိုကနားတဲ့ဒီပြေးပါပဲကြိုက်တဲ့ဒီပြေးပါပဲ ပူတဲ့စီပူတာပေါ်ပြိုင်ပူတဲ့စီသွားတည်မှာပဲကိုကဘာလုပ်ရမလဲအဲ့ဘောငါးပါးကိုလက်ကင်ထားပြီးနှာသီးဝါကိုရအောင်ယူဖို့ပဲကိုလုပ်ကအရမနေမဖြစ်မနေကိုယ့်ရဲ့စိတ်ကိုနှာသီးဝါမှာတိမ့်စီနိုင်အောင်လုပ်ဖို့ပဲအဲ့ဒါဘာလို့လဲဘောငါးပါးလို့လဲမရမနေမဖြစ်မနေဖရာအရိယာသူတော်ကောင်းတွေလည်းဒီအကျင့်ဒီလိုကျင့်သွားတာပဲသူတို့လည်းဒီခန္ဓာဒီယုံနဲ့ သူတို့လည်းဒီဒုက္ခတွေတွေ့တာပဲကိုမတွေ့တာမဟုတ်အရိယာတွေသူတော်ကောင်းတွေကလည်းပဲဒီလိုကျင့်သွားတာကျင့်သွားလို့သူတို့လည်းဒီဒုက္ခလွတ်တဲ့နေရာချုပ်တဲ့နေရာငြိမ့်တဲ့နေရာရောက်တော့မှဩဒါလေးပါဖောက်ပြန်မှုတွေချုပ်ငြိမ့်သွားတော့လေဒီလိုအေးချမ်းသွားတာပါလားဆိုတော့ဟောကိုယ်တိုင်သိတာကိုယ်တိုင်ရတာအဲ့ဒါကြောင့်မို့ကိုယ်တိုင်သိကိုယ်တိုင်ရအောင်လို့ဦးဇင်းတို့တရားတော်မှတွေလည်းအခု ဒါလေးပါဘလောက်ဖောက်ပြန်ဖောက်ပြန်နာသီဝကိုတတိအကောင်ထားတိကျက်ကိုတတိမြဲနေအောင်ရှော်မပေးပါနဲ့အရှုံးမပေးပါနဲ့အကုသိုလ်စိတ်ကဆွဲချထုံတယ်ကျင်တယ်နားတယ်ကြိုက်တယ်မခံကျင်တော့ဘူး မရတော့ဘူးဆိုတာအဲ့ဒါအကုသိုလ်စိတ်တွေဆွဲချနေပြီကုသိုလ်စိတ်ကမရရအောင်နှာသီးဝါကိုကတ်ထားသူကသူဘလောက်ပဲကြိုက်ကြိုက်ထုံထုံကျင်းကျင်းနာနာငါနဲ့မဆိုင်ဘူးငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးနာသီးဝါထိချက်ကိုဒါတတိကိုမြဲအောင်နာကတ်နေအဲ့ဒါလွတ်တယ်အဲ့နေရာလေးကလွတ်တဲ့နေရာလေး ဒုက္ခတွေဆွဲနေတဲ့စိတ်ကိုနှာသီးဝထိချက်ပေါ်မှာဘိုး၅ပါးနဲ့ရအောင်ဆွဲယူထုံနာကြီးကျင်နာကြီးကြိုက်တာကြီးနာရာကြီးသွားကိုမကြည့်နဲ့လဲကိုမကြည့်နဲ့အဲသူ့လို့သူ့လို့ကိုယ်နဲ့မှမဆိုင်တာကထာတတိကထာတတိကထာဒါရကမတို့ဇွဲမလျှော့နဲ့နော် ဇွဲမလျှော့နဲ့နော်နည်းနည်းလေးပြင်တာနည်းနည်းလေးကြွတာနည်းနည်းလေးမာတာနည်းနည်းလေးမှကိုသွားမလုံးနဲ့နည်းနည်းလေးနည်းနည်းလေးနဲ့အဲတဖြည်းဖြည်းတဖြည်းဖြည်းနောက်ဆုံးတော့အများကြီးလိုက်ပြောင်းပြီးလိုက်လျော့ပေးနေရနည်းနည်းလေးမှကိုမလိုက်လျော့နဲ့သူကသူဖြစ်ချင်တာဖြစ်ပါစေငါအလုပ်ကနှာသီးဝါကိုလေးဝင်တိုင်းသည့်ထွက်တိုင်းသည့်ငါရဲ့တာဝန်ပဲဝင်တိုင်းသည့်ထွက်တိုင်းသည့်တတိထား တတိထားလေကိုဝင်ရင်ဝင်တိုင်းသိနေပါထွက်ရင်ထွက်တိုင်းသိနေပါတတိထားဇွဲမလျှော့နဲ့ုစုအကုစုအပြိုင်ပြီဘဝမှာတိုက်ပွဲကိုဆင်နွှဲရပြီကိလေသာနဲ့တိုက်ပွဲဆင်နွှဲရတာ အပြင်မှာစစ်ပွဲပေါင်းတစ်ထောင်ကိုနိုင်အောင်တိုက်တဲ့စစ်သူကြီးရဲ့ကိလေသာတိုက်ပွဲမှာနိုင်အောင်တိုက်ဖို့ခက်တယ်စစ်ပွဲပေါင်းတစ်ထောင်တိုက်ရတာလွယ်တယ်ဒီကိလေသာတိုက်ပွဲအဲ့ထက်ပိုခက်တယ်အာဟုဇူကခုဆွဲချနေပြီဒါလေးပါဖောက်ပြန်တော့ကြိုက်တယ်ခဲတယ်ထုံတယ်ကျင်းတယ်ငါနာတယ်ငါကြိုက်တယ်မခံနိုင်ဘူးမရနိုင်တော့မဖြစ်တော့ဘူးအရှုံးပေးတော့မယ်ဆိုတာအာဟုဇူလေး ဘုံ၅ပါးကိုလက်ကင်ထားပြီးတော့နာသီဝမှာကဲသာသူသေးသေးကြေးကြေးဖြစ်ချင်တာဖြစ်ငါရဲ့နာသီဝထိချက်ကိုထိတိုင်းသည့်ထိတိုင်းသည့်ထွက်တိုင်းသည့်ဝင်တိုင်းသည့်ငါလောက်ကဒါပဲဝင်တိုင်းသည့်ထွက်တိုင်းသည့်သိနေဖို့ပဲကိုလောက်ကဆွဲမလျှော်နဲ့နော်အားလုံးပါတော့ စိတ်ကိုအလိုလည်းမလိုက်နဲ့စထိုင်တော့ကတည်းအိဒိယာဘုတ်ကိုလုံးဝမှမပြင်းနဲ့ကိုရှူးနေတဲ့ရှူရင်းနဲ့ဝေနာကြောက်ပြီးတော့ညက်တာတွေချုပ်တာတွေလည်းမဖြစ်စေနဲ့စောကြီးတွေလည်းတက်မလာသေးနဲ့ညက်ထားတာတွေချုပ်ထားတာတွေဇောတက်တာတွေဘာတစ်ခုမှမရှိပါသေးနဲ့တတိထားနာသီဝဝရတတိထား ရှော်မပေးနဲ့အရှုံးမပေးနဲ့နော်ဇောကြီးတွေတက်လိုက်ပြန်ပြီးတော့အသားလေးဖြေချရှော့ချဖြေချရှော့ချဝေနာညိလာရင်စိတ်ကတင်းလာတာညနေကြောကြီးတွေတင်းလာတယ်အာနေကြိုက်လာလက်တွေတခါတည်းညှက်လာတယ်အဲ့ဒီဝေဒနာကိုညှက်တတ်ချင်တာဖြစ်ညှက်ပြချင်တာမရဘူးအဲ့ဒါ ဒေါသနဲ့အဲ့ဒါဖက်ပြိုင်နေတာအဲ့ဒါဒိဋ္ဌိတွေကျင့်တဲ့အကျင့်ပေးခံမိတ်ခံကြိတ်ခံအဲအဲ့ဒါဒေါသအဲ့ဒါအတ္တကိလမထပဲဒေါသနဲ့မဖက်ပြန်ရဘူးတဲ့ဝေနာတက်လာလို့ကဲဖြစ်ချင်တာဖြစ်ပါစေဟာဆိုပြီးတော့တခါတည်းဒေါသနဲ့မိတ်ကြိတ်ခံတာမဟုတ်ကြီးကြီးပြူပြူခွင့်လွတ်တာဆွန့်ဆွန့်လွတ်တာ သူသဘောသူဖြစ်နေတာငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးဆိုပြီးတော့ជីជីပြူပြူစွန့်လွတ်လိုက်တာခွင့်လွတ်လိုက်တာမှာအဲ့ဒါသူတော်ကောင်းလို့သူတော်ကောင်းတွေကခွင့်လွတ်ခြင်းစွန့်လွတ်ခြင်းသိခံခြင်းတဲ့စွန့်လွတ်တာဘာစွန့်လွတ်တာလဲ အဲလှုပ်ချင်တဲ့စိတ်လေးကိုလိုက်လျောပြီးလှုပ်မပေးတော့ဘဲနဲ့စွန့်လွတ်ပလိုက်တာပြောတာပြင်းညင်တဲ့စိတ်လေးကိုပြင်းမပေးတော့ဘူးနေပါစေတော့အဲ့ဒါဒီတိုင်းခွင့်လွတ်ပြီးဥပ္ပခါသဘောလေးနဲ့နေတာကိုအလောက်ကနှာသီးဝထိကျက်သိဖို့ပဲကျန်တာငါလုံးမဟုတ်ဘာနဲ့မဆိုင်သက်သူဘာဖြစ်ဖြစ်သူ့လို့သူ့လို့ငါလုံးမဟုတ် သူ့လောက်သူ့လောက်နေတဲ့သဘောပဲကိုယ့်လောက်ကနာသီဝမှာထိတိုင်းသိထိတိုင်းသိလေလေဝင်တိုင်းသိထွက်တိုင်းသိကိုယ့်လောက်ကဒါပါပဲဇွဲမလျှော့နဲ့နော်ဝေဒနာညှိနေကြသေးတဲ့ပုဂ္ဂိုလ်များကဇွဲမလျှော့လိုက်ပါနဲ့ ယ်လောက်ပဲလောက်လို့ဘဝအောင်မြောင်ကြိုးစားမှာလူအသေးတက်အောင်လို့တေကာနာနီမှာဒီစိတ်တွေဒီလိုပြောင်းဆန်လာအဲ့ဒီအချိန်မှာအခုလိုကြိုးကြိုးစားစားကြင့်မထားတဲ့ပုဂ္ဂိုလ်ကနောက်ထားရပြီမှားပြီသာသနာတော်ကြီးနဲ့တွေ့ပါရဲ့တန်းနဲ့ဒီတနာကြီးလေးနှစ်နာရီလေးတောင်မှသိခံပြီးတော့မရှုပ်နိုင်ခဲ့ရင်တေကာနာနီပြီ ဘယ်လောက်နှိမ့်ဆက်မှန်းမသိဘူးအဲ့ဒီဝေဒနာတွေကငြိမ်ငြိမ်လေးနဲ့သိရမှာလားပင်ပင်ပန်းပိုင်းနဲ့သိရမှာလားကိုယ်လည်းကြိုးမသိဘူးဘလို့ပဲလာလာအေးဆေးသေးပဲသိရသိရပူလောင်တဲ့ဒါလေးပါဖောက်ပြန်ပြီးတော့အနာရောဂါကြီးနဲ့နှိမ့်ဆက်ပြီးသိရမှာလားဘလို့သိရသိရကိုယ့်ရဲ့စိတ်မှာဒိဋ္ဌိမီဒေါသမီငြိမ်းအောင်ထားတတ်ဖို့ကအရေးကြီးဆုံးပါပဲ။ သာသနာတော်ကြီးနဲ့တွေ့ပါရဲ့နဲ့ဒီလိုအကျင့်မြတ်ဒီကျင့်ခွင့်ရပါရဲ့တန်းနဲ့စိတ်ကိုအလိုလိုက်ပြီးတော့လှုပ်ချင်ဟာလှုပ်ခဲ့ရင်တော့တေဂာနာနီမှာမာခောပစ္စာဝိပရိသာရီနောအဟုဝဋ္ဌတေယညောင်ဆောင်ပေါ်ရောက်မှ နောင်တမရသေးနဲ့လို့ဘုရားမှာခဲ့တဲ့စကားခုချိန်မှာကြိုးစားထားပါ ဇွဲမလျှော့နဲ့နော်ဒကာဒကမတို့စာပြီးထိုင်တဲ့အတိုင်းနဲ့အိန္ဒိယတွေကိုအပြတ်မခံနဲ့အခုံကျော်လေးတင်းလိုက်နဲ့ပြန်ဖြေချနာဒီဝါလေးမှာပဲတတိရအောင်ပြန်ကပ်အန်ကြီးတွေကြိတ်ထားရင်လည်းဖြေချပြန်စစ်ကြည့်ကိုယ်ခန္ဓာကိုယ်လည်းစထိုင်တော့အတိုင်းမှာအန်လေးကြိတ်လာတယ်လက်ကြီးတွေတခါတည်းလက်နှစ်ဘက်ကိုတခါလက်မကြီးတွေဟိုဘက်ဒီဘက်အတင်းညှင့်ထားတယ်အဲကြောက်လို့ အဲ့ဒီကြောက်တဲ့စိတ်ကြီးနဲ့ဒေဂာနာနီးကြောင့်အဲ့စိတ်ကြီးနဲ့သေလည်းမရဘူးအဲဇောတွေနော်လောဘဇောဒေါဇောမောဟဇောဆိုတဲ့ဇောတွေတက်လာအဲ့ဒီဇောတွေအတက်ခံပြီးတော့လည်းမသေနဲ့သေလို့မရဘူးအဲ့ဒီဇောတွေအတက်မခံမနဲ့ဖြေးချလျှော့ချ ထိတိုင်းသည်ထိတိုင်းသိပါဝင်လေဝင်တိုင်းသိပါထွက်ရင်ထွက်တိုင်းသိပါဝင်တိုင်းသိထွက်တိုင်းသိနာဒီဝလေလေကိုယ့်အလောက်ကနာဒီဝထိချက်တတိအားကောင်းဖို့ပဲအဲ့ဒီတတိဒီကိုယ့်ရဲ့အားကိုးရပဲ တိတွေအားကောင်းမှတမာတိတွေအားကောင်းတမာတိအားကောင်းမှပညာတွေအားကောင်းကိုယ်လောက်ကတတိပါပဲတတိတလုံးအရှိသုံးအဆုံးနိဗ္ဗာန်ရောက်ဝင်တိုင်းသိနေပါထွက်တိုင်းသိနေပါတတိထားတတိထား ညစ်တာတွေမရှိသေးနဲ့ချုပ်တာတွေမရှိသေးနဲ့တတိထားတတိထားရှော်မပေးနဲ့နော်အရှုံးမပေးပါနဲ့ ဝေဒနာကြီးနေသေးတဲ့ပုံကများဒီအချိန်မှာဝေဒနာပြင်းထန်နေနှာသီးဝဟိုတာရအောင်ကတ်ထားနှာသီးဝဟိုရှူကိုရှူကိုကိုအကိုရှူထားတတိထားကိုရှူတာကိုသိနေအောင်ရှူထားမျောမနေသေးနဲ့တွေးမနေသေးနဲ့ဘယ်လိုပြုပြင်ပေးလိုက်ရရင်ကောင်းမလဲ ဘလို့လေးလှုပ်ပေးလိုက်ရင်ကောင်းမလဲဘလို့လေးနှဲ့ပေးလိုက်ရင်ကောင်းမလဲလို့အဲ့ဒီစိတ်ကလေကြံစီတဲ့စိတ်တွေဖြစ်လာတယ်နဲ့လည်းမပေးနဲ့လှုပ်လည်းမပေးနဲ့ကြွလည်းမပေးနဲ့လှုပ်တာတွေနှဲ့တာတွေကြွတာတွေမတာတွေအဲ့ဒါတွေကိုလိုက်လျောမပေးနဲ့ တိထားတတိထားနာသီဝထိချက်မှာတတိကိုမြဲနေအောင်ထားပါဝိနာ မငြိတဲ့ပုံကူများကြတော့တခါမျောပြီးတော့ရှောက်ပြီးတွေးနေတတ်တယ်စိတ်လေးကဒုက္ခဝေဒနာလွတ်ပြန်တော့လဲစိတ်လေးကဟူပြေးလိုက်ဒီပြေးလိုက်အဲ့ဒါတတိမရှိလို့မောဟတွေဖုံးလန်းနေလို့အဲ့တော့တတိထား ရားသာသနာနဲ့တွေ့လို့ဒီကျင့်မြတ်ဒီကျင့်ဝင်ရတဲ့အချိန်မှာတတိကိုအားကောင်းအောင်ထားပါဝင်တိုင်းသည့်ထွက်တိုင်းသည့်ဝင်တိုင်းသည့်ထွက်တိုင်းသည့်ကိုယ့်လောကလေဝင်ရင်ဝင်တိုင်းသည့်ထွက်ရင်ထွက်တိုင်းသည့်ဩတို့ဗုဒ္ဓဘုရားရှင်ကိုတော်ထိုင်အားထုတ်သွားတဲ့အမြတ်ဆုံးသောကမ္မထမ်းကြီးပါလားအာနာပါနကမ္မထမ်းကြီးဟာ လာမင်ညောင်ညကမ္မထမ်းကြီးမဟုတ်ဘူးငါလည်းဒီကမ္မထမ်းကြီးကိုအထုတ်ခွင့်ရနေတာကံကောင်းလွန်းလို့ဘုံကံရှိလို့ဒီလောက်ကိုလောက်ခွင့်ရနေတာတတိထားတတိထားအလျှော်မပေးနဲ့ဝိညာဉ်ကြီးနေသေးတဲ့ပုဂ္ဂိုလ်များ လှုံမပြင်ပြီးတော့လှုပ်ချင်အောင်လှုပ်ပြလိုက်မယ်ဆိုတာအဲ့ဒါအာကုသိုလ်စိတ်နော်အဲ့ဒီစိတ်ကိုမလိုက်လျောနဲ့မပေါင်းနဲ့အဲ့လိုလှုပ်ချင်အောင်လှုပ်နေတဲ့ပုဂ္ဂိုလ်ကတေဃာနာနီးကြတော့လှုပ်ချင်အောင်လှုပ်မရတဲ့ပုတ်အချိန်ရောက်ရင်အဲ့ဒီမှာဒေါသတွေတောကတွေကအနှိမ့်ဆက်ခံရမှာဘဝတစ်လျှောက်လုံးလှုပ်ချင်အောင်လှုပ်လာတော့ အခုဒေဂာနာနီရေလေးတစ်ပေါက်တော့မှသူများချပြီးမှတောက်ရတဲ့ဘဝရောက်ပြီဒီဘက်လှည့်ရင်လဲလှည့်လို့မရဟိုဘက်လှည့်ရင်လဲလှည့်လို့မရသူများလှည့်ပြီးမှလှည့်လို့ရတဲ့ဘဝရောက်တော့အဲ့ဒီမှာစိတ်ထဲမှာအကျဉ်းချက်ဖြစ်ပြီအဲစိတ်ထဲမှာဒေါသတွေတောကတွေချောင်းချောင်းထွက်ပြီးတေးရတယ်အဲ့ဒါစိတ်လိုလိုက်ခဲ့တဲ့ပုံကအခုလို့ ခုချိန်မှာစိတ်ကိုအလိုမလိုက်ဖဲနဲ့စိတ်ကိုကိုယ်အလိုပါအောင်ကျင့်ထားတဲ့ပုဂ္ဂိုလ်အဲအဲ့လိုပုဂ္ဂိုလ်များတော့ဒါလေးပါဘလောက်ဖောက်ပြန်ဖောက်ပြန်နာသီဝထိကြလေးမှာပဲတတိထားပြီးသူကရှုသွားတာအဲ့လိုပုံကုမျိုးကျတော့အေးငြိမ်ပြီးချမ်းသာတေကနာနီလေကိုရှုွက်လေးပေါ်မှာတတိလေးကပ်ပြီးတော့ ခန္ဓာကြီးကဘလောက်ဖောက်ပြန်နေနေဘလောက်နှိမ့်ဆက်နေနေကိုယ်နဲ့မဆိုင်တော့ဖောက်ပြန်နေတဲ့ခန္ဓာကြီးနှိမ့်ဆက်နေတာကြီးကတတ်တတ်ကိုယ်စိတ်လေးကိုငြိမ်းအောင်ထားတာစိတ်လေးကငြိမ်းနေတာတတ်တတ်ဟောအဲ့ဒါမှဘုရားသာသနာနဲ့တွေ့ရကြုံနှတ်တာကျင့်ထားကြုံနှတ်တာအဲ့ဒီအစဉ်မျိုးရောက်အောင်ကကိုယ်တိုင်ကျင့်ထားမှာဘယ်လူဘယ်နတ်ဘယ်မြမမှလာကြလို့မရဘူး ကိုယ့်ရဲ့စိတ်ထဲမှာဖြစ်နေတဲ့ဒိဋ္ဌိမီဒေါသမီလောဘမီတောကမီတွေငြိမ်းအောင်ကိုမတပါအခြားလူမရှိဘူးမိမိကိုယ်တိုင်သားလျင်ငြိမ်းအောင်လုပ်ပြီးလို့ရတယ်ချမ်းသာအောင်လုပ်ပြီးလို့ရတယ်ကြိုးစားထားရှုထားနော်ကိုနှာသီးဝအရှုလေးကိုကိုယ့်အကူပုံမှန်လေးတတိထားပြီးကြည်နေရှုနေပါ အလျှော်မပေးပါနဲ့အရှုံးမပေးပါနဲ့ရှော်မပေးပါနဲ့အရှုံးမပေးပါနဲ့တတိထားတတိထားတတိထား တိထားဝင်တိုင်းသည့်ထွက်တိုင်းသည့်သိနေပါုံနာကြီးသွားမကြည့်နဲ့ ကျင်နာကြီးတွေကြိုက်တာကြီးတွေခဲတာကြီးတွေရှိနေသေးရင်သွားမကြည့်နဲ့စိတ်ကသူ့လိုလိုသွားတည်လဲနှာသီးဝဝတာတတိထားနှာသီးဝဝတာတတိထားတတိထားပြီးစောင့်ကြည့်တတိထားပြီးစောင့်ကြည့်တတိထားပြီးတော့စောင့်ရှုတဲ့အလုပ်ကကိုယ့်အလုပ်ပဲဒါလည်းတတိထားမှစောင့်ရှုလို့ရတတိမထိုင်မျောပြီးတော့ ဘယ်ရောက်နေမှမသိတတိထားတတိထားပါ လှုပ်ချင်တာတွေပြင်းချင်တာတွေကြွချင်တာတွေမချင်တာတွေပေါ်ရင်ပေါ်တာကိုပဲသိနာသီဝရအောင်ပြန်ကတ်နော်နည်းနည်းလေးငါသွားလိုက်လျောပြီးမယ်လို့မြန်နည်းနည်းလေးသွားမစမယ်နည်းနည်းလေးသွားစရာမင်းအဲ့ဒါများများကြီးဖြစ်သွားမှာနည်းနည်းလေးမှသွားပြီးတော့အလျှော်မပေးနဲ့အရှုံးမပေးနဲ့ နည်းနည်းလေးမှအရှုံးမပေးပါနဲ့ကြွားလည်းမပေးပါနဲ့မလည်းမပေးပါနဲ့ပြင်လည်းမပေးပါနဲ့တတိထားပြီးတာနာသီဝါဒတတိကဒီတဏှာဤနနာဤထိုင်တာတေသွားမှာမဟုတ်တာဒုက္ခအယုံဒုက္ခအယုံအာယုံနှမျိုးဆုံရင်အမြဲတမ်းစိတ်ဟာဒုက္ခအယုံနဲ့ဆွဲနှစ်တာ နာသီဝနေရာလေးချမ်းသာတယ်နေလို့ပြောမနေဘူးအောက်ကဒုက္ခအောင်နဲ့ဆွဲနှစ်တာအဲဆွဲနှစ်တဲ့စိတ်ကိုရအောင်ပြန်ဆွဲတင်ရတာရအောင်ပြန်ယူရတာရအောင်ပြန်ထိမ့်သိမ့်ရတာအဲ့ဒီမထိမ့်သိမ့်နိုင်ရင်အဲ့မထိမ့်သိမ့်နိုင်တဲ့စိတ်အဲ့ဒီရိုင်းဆိုင်တဲ့စိတ်ကအဲ့ဒါဒုက္ခတွေပဲအကျိုးပေး အဲ့ဒီစိတ်ကိုယဉ်ကျေးအောင်ဆုံးမထားတဲ့ပုဂ္ဂိုလ်ချမ်းသာတွေရမှာပဲညဆောဖျားမြင်းမောင်းတဲ့လူဟာမြင်းတဲ့ယောက်ျားဟာမြင်းရဲ့ဇကြိုးကိုင်းလိုရအောင်မောင်းနေရသလိုပဲအခုရိုင်းဆိုင်တဲ့စိတ်လေးကိုတတိထားပြီးတော့ဦးဇင်းတို့ကလည်းယဉ်ကျေးအောင်ကိုလိုရရအောင်ဆွဲယူရတယ်ဟိုပြေးလိုက်ဒီပြေးလိုက်ဟိုကြံလိုက်ဒီကြံလိုက် ဟိုရောက်လိုက်ဒီရောက်လိုက်ရောက်နေတဲ့စိတ်ကလေးကိုဆွဲကတ်ထားနာသီဝကိုတတိကထာရှုံးမပေးနဲ့နော်နက်နက်လေးမှသွားလှုပ်မပေးနဲ့ နည်းနည်းလေးမှသွားပြီးပြင်မပေးနဲ့ချွာလည်းမပေးနဲ့မလည်းမပေးနဲ့မြင်လည်းမပေးနဲ့ တည်ထားပါေဝင်ရင်ဝင်တိုင်းသိပါထွက်ရင်ထွက်တိုင်းသိပါတတိထားတတိကိုမအားမနာတတိထား ဒီတတိဟာနိဗ္ဗာန်ရောက်တည်တိုင်အောင်ကိုကသုံးသွားရတတိထားလောဘတွေဒေါသတွေမောဟတွေအတွေးတွေနဲ့မပေါင်းမိပါစေနဲ့ မျောလည်းမနေပါသေးနဲ့ဟိုတွေးလိုက်ဒီတွေးလိုက်ဟိုကြံစီလိုက်ဒီကြံစီလိုက်လဲကြံစီမနေပါနဲ့ကြံစီမှုမှန်သမျှတွေးတော်မှုမှန်သမျှတတိထားပြီးတာကြည့်ဘာပေါ်ပေါ်ပေါ်တဲ့ဟာတွေနာသီဝတတိကတ်ထားပေါ်တိုင်းသိလိုက်တွေးရင်တွေးတာသိလိုက်ပြီနာသီဝဟုတ်တာတတိမြောင်ကတ်ထား တိဟာအရေးကြီးပါတယ်တတိရှိမှကုသိုလ်တရားတွေကဖြစ်တာတတိလွတ်တာနဲ့အကုသိုလ်ဝင်တာတတိလွတ်တာနဲ့အကုသိုလ်ဝင်တာတတိထားမှကုသိုလ်ဖြစ်တာ တိထားအာဒီဝလေလေဝင်တိုင်းသည့်ထွက်တိုင်းသည့်နေပါဝင်တိုင်းသည့်ထွက်တိုင်းသည့်သိနေပါတတိထားအလျှော်မပေးနဲ့အရှုံးမပေးနဲ့လှုပ်ချင်တိုင်းသွားလှုပ်ပေးလိုက်ရအရှုံးပေးတာပဲပြင်ကျင်တိုင်းသွားပြင်ပေးလိုက်ရအရှုံးပေးတာပဲဒီအချိန်မှာ ဝေနာတွေလည်းအဆုံးစုံသူ့အနဲ့သူတက်လိုက်ကြလိုက်တက်လိုက်ကြလိုက်နဲ့ချိုးလေးယောဂီများငြိမ့်သွားပြီအေးသွားပြီချမ်းသာသွားပြီတူနဲ့တူမတူချိုးတလျာကြတော့ညှိနေသေးတယ်ညှိနေသေးတဲ့ပုံကများရှုံမပေးနဲ့အလျှော့မပေးနဲ့ရှုံးမပေးနဲ့အလျှော့မပေးနဲ့ စိတ်ရဲ့အလိုကိုမလိုက်နဲ့မရရအောင်မဖြစ်မနေစိတ်တလုံးဖမ်းဖို့ဆိုအင်မတန်ခက်တာပေါ့အဲ့ခက်တဲ့အလုပ်ကိုပဲရအောင်ကိုကြိုးစားယူရတတန်တရာလုံးဒီစိတ်ကိုမနိုင်ခဲ့လို့အကြိမ်ကြိမ်ဘဝတန်တရာမှာဒုက္ခတွေ ရခဲ့ရပြီတဲ့အိုလိုမဆုံးငါလိုမဆုံးသိလိုမဆုံးလို့ဒီဒုက္ခတွေရခဲ့တာဘာကြောင့်လဲဒီစိတ်ကိုမနိုင်ခဲ့လို့စိတ်ရဲ့အလိုတွေလိုက်ခဲ့ကြလို့စိတ်ကိုကိုယ်လိုပါအောင်မလုပ်နိုင်လို့အရိယာတွေသူတော်ကောင်းတွေကတော့စိတ်ကိုကိုယ်လိုပါအောင်လုပ်နိုင်လို့ချမ်းသာကုန်ကြပြီ။ဒါမှကတ်ထား ตดีธาอาดิวาทิจากุตดีธาตดีธา စိတ်လေးကိုဘယ်မှမပြေပါစေနဲ့နာသီဝဝင်တိုင်းသည်ထွက်တိုင်းသည်သိနေပါဝင်တိုင်းသည်ထွက်တိုင်းသည်လေးသိနေပါဝင်တိုင်းသည်ထွက်တိုင်းသည်လေးကိုသိနေပါ ရလက်မထားနဲ့ကြောက်ပြီးတော့ကြောကြီးတွေတောင့်ထားရတာကြောကြီးတွေချလိုက်ဆန်းလိုက်လည်းမလုံနဲ့တောင့်နေတာတွေတင်းနေတာတွေလည်းညှက်ထတာကြီးလည်းဘာမှရှိသေးနဲ့ဒါလေးဝင်တိုင်းသည့်ထွက်တိုင်းသည့်ဒါလေးပဲကိုယ့်ကိုသိနေဖို့ပဲကိုယ့်လောက်ကဆွဲမလျှော်ပါနဲ့ ဝင်တဲ့လေလေးဝင်တိုင်းသည့်ထွက်တဲ့လေလေးထွက်တိုင်းသည့်လေလေးဝင်တိုင်းသည့်ထွက်တိုင်းသည့်ဒါပဲကိုလောက်ကဝင်တိုင်းသည့်ထွက်တိုင်းသည့်တတိထား နာသီဝဝင်တိုင်းသောလေကိုတတိမလွတ်ပါစေနဲ့ထွက်ထွက်သွားတဲ့လေလဲလဲတတိရှိလေတတိလေးနဲ့ထွက်သွားပါသည်ဝင်လာလေးနဲ့တတိလေးနဲ့တိတယ်ပါသည် တိုင်းသိပါထွက်တိုင်းသိပါတတိအားကောင်းနေပါစေတတိလေးအားကောင်းနေဖို့အရေးကြီးပါတယ်ပြင်ပေးလိုက်မယ်ကြွပေးလိုက်မယ်မပေးလိုက်မယ် လှုပ်ချင်အောင်လှုပ်ပေးလိုက်မယ်ဆိုတဲ့စိတ်တွေဘာမှလိုက်လျောမပြီးပါနဲ့အဲ့ဒါအာဟုတုစိတ်တွေအိမ်မှာနေရင်းနဲ့လည်းလှုပ်ချင်အောင်လှုပ်တယ်တရားထိုင်တဲ့အချိန်မှာတော့အဲ့အာဟုဆိုတွေအဝင်မခံပါတော့နဲ့စိတ်တွေကိုအချုပ်ချယ်မခံပါနဲ့အာဟုဆိုတွေအလွှမ်းမိုးတွေမခံပါတော့နဲ့ အားကြောင့်လေအပယ်လေးဘုံကိုချမစိတ်တယ်ဆင်းရဲအောင်လုပ်ပြီးမစိတ်တယ်ကိုယ့်ရဲ့စိတ်ကိုညင်နွားအောင်လုပ်တာအဲ့ဒီစိတ်တွေပဲအကုသိုလ်စိတ်တွေပဲကိုယ့်ရဲ့စိတ်ကိုကြည်လင်းလာအောင်တောက်ပလာအောင်အဲ့ဒါလုပ်တာသူတော်ကောင်းရဲ့အလုပ်စိတ်ကလေးမှာလောဘတွေငြိမ့်ဖို့ဒေါသတွေငြိမ့်ဖို့မောဟတွေငြိမ့်ဖို့မနာလိုခြင်းတွေဝန်တိုခြင်းတွေဘာ ပေါ်ပေါ်ပေါ်ရာဒီမှန်သမျှအကုန်လုံးပဲရှားပဲရှားပေးနိုင်အောင်လုပ်တာသူတော်ကောင်းသူတော်ကောင်းလုပ်အဲ့သူတော်ကောင်းလုပ်ကလည်းဘာလုပ်ရမလဲစစကြီးကတော့တတိထားဖို့ပဲကိုယ့်ရဲ့စိတ်ကိုဘာပေါ်ပေါ်ပေါ်ရာဒီပေါ်တိုင်းပေါ်တိုင်းပေါ်တိုင်းပေါ်တိုင်းတာတတိတာထားနေသားမှာ တတိတလုံးပဲတုံးနေဖို့ပဲလက်ကင်ထားနေဖို့ပဲအပမာဒမမေ့မလျော့မပေါ်တော့တတိဒါပဲကိုလိုရမှာကိုရဲ့အပေါင်းဖော်ကိုမြက်နဲ့အမြဲတမ်းမကွာအောင်ထားမှာတတိပဲမေမေလျော့လျော့နေတယ်ဆိုတာတတိမရှိလို့မျောနေတာတတိမရှိလို့ လှုပ်ချင်အားလှုပ်နေတာတတိမရှိလို့ကြွားပေးလိုက်မဟဲ့ဆိုတဲ့စိတ်ကပေါ်တယ်ကြွားပေးလိုက်တယ်ကိုကတတိမရှိတော့တတိမထားမိမကျင်တဲ့စိတ်ပေါ်တယ်သွားမပေးလိုက်တယ်အာမအဲ့ဒါဒီတွေးတာတွေကြံစီတာတွေလှုပ်ချင်အားလှုပ်တာတွေဘာမှအလုံးမခံတော့နဲ့တတိလေးထားနာသီဝမှာတတိထား နာသီဝမှာတတိထားတတိထားတတိထား ရွာကျင်တာတွေမာကျင်တာတွေဘာမှမလိုက်ရောပဲနဲ့တတိလေးပဲထားလိုက်ပါတော့ဝိနာတွေခြုံငိမ့်ပြီးအေးနေတဲ့ပုံကများဓာတ်လေးပါဖောက်ပြန်မှုငြိမ့်သွားတဲ့အခါခန္ဓာကြီးကြည့်လိုက်တယ်ထုံနာကျင်နာကြိုက်တာရှိတယ်ကိုယ်နဲ့မဆိုင်တော့ထုံနာတတ်တတ်ကြိုက်တာတတ်တတ်ကျင်နာတတ်တတ်ကိုယ်စိတ်ကငြိမ့်နေတာတတ်တတ်ဖြစ်နေလိမ့်မယ် အဲ့ဒီလိုငြိမ့်မငြိမ့်냐တော့လည်းပဲဟောစိတ်ကလေးကပြေးနေသေးတယ်မလှုပ်မပြင်းမဲနဲ့ကြိုးစားပြီးတော့တိခံပြီးတော့နှာသီးဝါလေးကိုကတ်ထားရင်ကတ်ထားရင်ကတ်ထားရင်နဲ့အဲ့ဒီဓာတ်ကြီးလေးပါတဘာပြီးတဘာတက်လိုက်ကြလိုက်ဆင်းလိုက်တက်လိုက်ကြလိုက်ဆင်းလိုက်နောက်ဆုံးဓာတ်ကြီးလေးပါတွေအကုန်ချုပ်ငြိမ်ပြီးအေးပြီးကြီးပြီးနေတယ်ဟောဘာကြမ်းနေသေးလဲအဲ့စိတ်ကလေးကမငြိမ်သေးဘူး လှုပ်ချင်တယ်ပြင်းချင်တယ်မခံချင်တော့ဘူးဆိုတဲ့စိတ်တော့မရှိတော့ပါဘူးဒါပေမဲ့ဟိုပြေးဒီပြေးပြေးနေတဲ့စိတ်လေးရှိတယ်အဲ့စိတ်လေးကိုပြန်တတိထားအဲ့ဒီစိတ်လေးကိုတတိထားမတွေးတော့နဲ့မကြံစီတော့နဲ့အတိတ်ကိုလည်းမတွေးနဲ့အနာဂတ်ကိုလည်းမတွေးနဲ့ကြံစီတာတွေမှန်သမျှစိတ်ကူးတာတွေမှန်သမျှကိုဘာမှမလိုက်လျောပါနဲ့ ပေါင်းပြီးတော့လည်းမတွေးပါနဲ့ကိုကတတိလေးထားဖို့ပဲရှိပါတယ်တတိလေးထားတဲ့အလုပ်ပဲကိုလုပ်ပါနာဒီဝကိုတတိထားတတိထားရင်အတွေးမဝင်ပါဘူးတတိအားနဲလို့အတွေးဝင်တာတတိမထားလို့တွေးတာတတိမထားတော့ကိလေသာဝင်တာ စိတ်မှာတတိအားနည်းသွားလို့ကိလေသာအလွှမ်းမိုးခံလိုက်ရတာတရားမို့စိတ်မှာကိလေသာအလွှမ်းမိုးမခံရအောင်တတိထားတတိထားတတိထား စိတ်မှာကိလေသာនិဝရဏတရားတွေအလွှမ်းမိုးမခံပါနဲ့အယောင်အဆိုးမခံပါနဲ့ကိလေသာဝင်တယ်ဆိုတာတတိအားနဲ့လို့တတိမရှိလို့စိတ်မှာလွှမ်းမိုးခံရတာပါမိမိရဲ့အလုပ်ကကိုယ်စိတ်ကိုတတိထားပါ တိထားဝင်တိုင်းသည်ထွက်တိုင်းသည်ခန္ဓာကိုယ်ညှက်တာတွေချုပ်တာတွေဘာမှမရှိပါစေနဲ့ညှက်လည်းမထားနဲ့ချုပ်လည်းမထားနဲ့ ညှစ်လည်းမထားနဲ့ချုပ်လည်းမထားနဲ့ဒါလေးလွတ်လွတ်လေးပဲဒါလေးတတိထားပြီးဝင်တိုင်းသည့်ထွက်တိုင်းသည့်တာတတိထားပြီးစောင့်ကြည့်နေပါတတိထား ဝင်တိုင်းသည်ထွက်တိုင်းသည်တတိထားပါယောနေပါစေနဲ့ယောမနေပါစေနဲ့ဉာဏ်စီတွေးတော်နေတာနဲ့ပေါင်းမနေပါနဲ့ ကြံစီတဲ့စိတ်တွေးတော်တဲ့စိတ်တွေအဲ့ဒါကိလေသာစိတ်တွေပါဝင်တိုင်းသည်ထွက်တိုင်းသည်လေကိုဝင်ရင်ဝင်တယ်လို့သည်ထွက်ရင်ထွက်တယ်လို့သည်ဝင်တိုင်းသည်ထွက်တိုင်းသည်လေလေးဝင်တိုင်းသည်ထွက်တိုင်းသည်သိနေပါစိတ်ကလေးကိုငြိမ်အေးပြီးကြည် ပြီးတော့နေအောင်ကြိုးစားပြီးတော့စိတ်လေးကိုဖြူစင်အောင်ကြိုးစားပြီးတော့ထားပါတတိအားကောင်းဖို့ပါပဲတတိရှိဖို့ပါတတိဒီကိုယ့်ရဲ့အားကိုးရပါအားထားရပါအဲ့ဒီတတိကိုအားကောင်းတဲ့အားကောင်းအောင်ထားဖို့ပဲလိုပါတယ် တတိလေးအားနဲတာနဲ့တက်ကလည်းသူထွက်ပြေးပါပဲစိတ်ကနာသီဝထိချက်ကနေတတိအားနဲလိုက်တာနဲ့တက်ဆိုထွက်ပြေးပါပဲကိုကတတိပဲပြန်ထားဝင်တိုင်းသည်ထွက်တိုင်းသည်လေးလေးရဲ့ဝင်တိုင်းသည်ထွက်တိုင်းသည်ကိုတတိထားတတိထားတတိထားတတိထားအားကောင်းအောင်ထားနေပါ တတိအားကောင်းရင်ကိလေသာនិဝရဏတရားတွေစိုးမိုးချေလဲခွင့်မရတော့ပါဘူးဒါလေးပါဖောက်ပြန်တာတွေလည်းသူ့အတူတဖြည်းဖြည်းတဖြည်းဖြည်းကုန်ကြလှုပ်မပေးပြင်မပေးကြွမပေးမမပေးတော့အေးချမ်းသွားပါပြီငြိမ်အေးသွားပါပြီလှုပ်ခြင်းတဲ့စိတ်တွေငြိမ်သွားပြီဖြုတ်ခြင်းတဲ့စိတ်တွေငြိမ်သွားပြီ မခံကျင်တဲ့စိတ်ကြီးတွေလည်းငြိမ့်သွားပြီဒေါသဖြစ်တဲ့စိတ်ကြီးတွေလည်းငြိမ့်သွားပြီဆိုတော့ငြိမ့်အေးတဲ့အဆင့်ကိုရဖို့ဟာလှုပ်ပြင်မရွှေမလှုပ်ဖဲသေးသေးချာချာတတိထားပြီးရှုနေမှရမှာပါချမ်းသာလိုခြင်းရင်စိတ်ကိုအလိုမလိုက်ဖဲစိတ်ကိုတတိထားပြီးတော့စောင့်ကြည့်ကြပါ တတိထားတဲ့စိတ်ဒီချမ်းသာ အမျိုးမျိုးကိုပေးပါလိမ့်မယ်ချမ်းသာတာဒီမှန်သမျှကို အကုန်ရခြင်းတတိကိုမအားရန်မနာရန်တတိထားစောင့်ကြည့်ပါတော့အလုံးယောဂီတို့ခန္ဓာကိုယ်ဣရိယာပုဂ္ဂိုလ်စိတ်နဲ့ပြန်စစ်ကြည့်လိုက်ပါ စိုက်ကြောကြီးတွေခုံကြောကြီးတွေတောက်နေတာတင်းနေတာရှိသလားမျက်နှာကြောကြီးတွေတင်းနေတာရှိသလားတောက်နေတာတင်းနေတာရှိရင်အကုန်ဖြေချလျှော့ချခါကြီးတွေဆန့်နေတာရှိရင်လည်းပြန်ပြီးတော့ပုံမှန်ဖြေချစတရားထိုင်တော့ကအတိုင်းလေးပဲကိုယ့်အကူဧရိယာဘိုလေးကိုပြေးပြေးလေးစိတ်တဲကြအောင်ထားပြီးတော့ ဒိဋ္ဌံပါရမီနှစ်နာရီပြည့်ပါပြီဖြုတ်လို့ရပါပြီစိတ်တွေငြိမ်အေးသွားအောင်ထားပြီးမှဖြုတ်ပါလက်ဖြားတွေခြေဖြားတွေကိုေးလိုက်ဆန်းလိုက်ကိုေးလိုက်ဆန်းလိုက်လေ့ကျင့်ခံလုပ်ပါလေ့ကျင့်ခံလုပ်ပြီးမှတဖြည်းဖြည်းချင်းတဖြည်းဖြည်းချင်း ဖြုတ်လို့ရပါပြီ